ကျေးဇူးတော်ရှင်အေကမဟာပန္နိတမိုးကုတ်ဆရာတော်ဘုရားကြီးမန္တလေးမြို့ဦးချစ်ဆွေဓမ္မယုံကြီးဘော်တွင်16ရက်3လ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောသူဘတ်ယဟန်ဥပမာပြသင်္ခါရတရားတော်သိမလဲဆိုတော့သူများပြုပြင်ထားသောကြောင့်သင်္ခါရတရားလို့ပဲမှတ်လိုက်တာပေါ့ကံသင်္ခါရကပြုပြင်ထားတယ် ဘောကြဘ누구ကပြုပြင်ထားပါကံသင်္ခါရကပြုပြင်ထားတယ်ဘုန်းကြီးတို့ဒကာဓမ္မတွေကမှိုက်တော့ဩတို့ဟာကတို့ပိုင်တစ်ခုမှမရှိပါလားကံကသာသူကဖြုတ်လိုက်ရင်လည်းပြုတ်ရတာပဲသူကဖြစ်စေလည်းဖြစ်လိုက်ရတာပဲသဘောကျလားကျပါပါဒါပြန်ကံသင်္ခါရကပြုပြင်ထားတဲ့မျက်စိနားနာကောင်းလျှာကိုယ်တွေဟာသင်္ခါရတရားပေါ့လေနော် ရူပပြုပြင်ထားတုံလို့မေးလိုက်ရှင်ကံကပြုပြင်ထားဒါဒကာရမတွေခန္ဓာကိုယ်ဒါကအတိတ်ကပြုထားတဲ့ကံပေါ့ဗျာဒါပေမဲ့မျက်စိနာနာကောင်းလျာကိုယ်တွေကဘ누구ကပြုပြင်ထားပါလဲကံကပြုပြင်ထားတော့ကိုကံကပြုပြင်တတ်တဲ့တရားပြုပြင်လို့ပေါ်နေတဲ့ခန္ဓာကိုယ်ကြီးကအပြုပြင်မှုကြောင့်ပေါ်နေသောကြောင့်သူသူများပြုပြင်သလိုဖြစ်ပေါ်နေရသောကြောင့်သူသင်္ခါရတရားလို့မှတ်ထားတယ် ဒါဖြင့်ဒကာရမတွေမျက်စိနားနာကောင်းလျာကိုယ်တွေကိုဘာခေါ်ကြမလဲသင်္ခါရတရားလို့မှတ်လိုက်တာပေါ့။အိုးဒီတဲကဒကာရမတွေကစဉ်းစားလိုက်ပါတော့။ဩမျက်လုံးကမြင်လောက်အောင်အထုတ်ပေးလိုက်ပြန်မြင်လောက်တဲ့ရုပ်ကလေးထည့်ပေးလိုက်ပြန်မြင်ရတာမမြင်သူကထည့်မပေးမမြင်ရတာပဲဒါဖြင့်ဒကာရမတွေခန္ဓာကိုယ်ဒကာရမတွေကပိုင်သလားကံကပိုင်သလားကံကပိုင်ပါဒါဖြင့် ဒကာဓမ္မတွေခန္ဓာကိုယ်ကံကပိုင်နေ သောကြောင့်သူသူများပြည့်ပြင်လို့ပေါ်လာတဲ့ခန္ဓာကိုယ်ဖြစ်နေသောကြောင့်ဒီခန္ဓာကိုယ်ဘာတရားလို့ခေါ်ကြမလဲမထာမထာသင်္ခါရတရားလို့ခွန်ကြီးဒကာဓမ္မတွေကမှတ်ထားတယ်မနော်ကံသင်္ခါရကပြည့်ပြင်ထားတယ်ဥဒုကအခုနည်းနည်းကြမ်းလာတော့ဒကာဓမ္မတွေမှာပူယုတ်တိဖြစ်ဖြစ်နေနော် ဥရုပ်တွေဖြစ်ပြီးကာလဥရုနဲ့ပတ်သက်ပြီးကာလစိတ်မချမ်းသာတဲ့ဒေါသစိတ်တွေလည်းပေါ်ကြအင်းဓမ္မတွေစဉ်းစားကြည့်တာကိုဩဒေါသနာဖြစ်တဲ့တချို့သောရုပ်တွေကလည်းဥရုကပြုပြင်ထားတာပါလားတချို့သောစိတ်တွေကလည်းဥရုကြောင့်ပဲဖောက်ပြန်လာတဲ့စိတ်တွေပါလားလို့ဆိုရင်လည်းလွယ်ပါလွယ်ပါဗျာဒါဖြင့်ဓမ္မတွေခန္ဓာကိုယ်ထဲမှာလည်းတချို့ရုပ်တွေလည်းတချို့စိတ်တွေလည်းဥရုကပြုပြင်ထားတော့တယ်ဆိုရင်ကိုလွယ်ပါလွယ်ပါဒါဖြင့်အဲဒီ တချို့ရုပ်တချို့စိတ်ကိုလည်းသင်္ခါရတရားလို့ပဲနာမပေးလိုက်တာတချို့ကြတဲ့ဓမ္မတွေစားကောင်းလို့ဝါဖြိုးလာတယ်မျိုးလုံးတွေဘာတွေကြီးလာတယ်ဆံမင်းတွေဘာတွေတန်းလာတယ်ဆိုတာကောမရှိဘူးလားရှိပါပါဘုရားအင်းဒါကြတော့ဓမ္မတွေစားတော့လိုက်တယ်ထမင်းခဲပွဲဘောဇင်ကပြုပြင်လိုက်တာအာဟာရသင်္ခါရကပြုပြင်လိုက်တာနဲ့ဓမ္မတွေခန္ဓာကိုယ်ဟာအသားရည်တွေစူပြေးလာတယ်ဝါဖြိုးလာတယ်လက်ဆက်လာတယ်ဆံမင်းတွေဘာတွေကောင်းလာတယ် သွားတွေဘာတွေရင်ကျက်ပြီးဒီကလာလာတယ်ဆိုတာတွေလဲအင်းအာဟာရသင်္ခါရကလည်းပြုပြန်မှန်ပါပါတချို့တရားဓမ္မတွေအလုံးပါပဲစိတ်ကောင်းတဲ့ရုပ်ကလေးတွေများရှင်လို့ကြည်လို့မရှိကြဘူးရှိပါပါအင်းအဲ့ဒါတွေကြတယ်စိတ်သင်္ခါရကပြုပြင်ထားတာဒါပြန်သင်္ခါရက၄မျိုးပြုပြင်ရတဲ့ခန္ဓာပြုပြင်ခံရတဲ့ခန္ဓာကိုယ်ကြီးကခန္ဓာ၅ပါးပေါ့ဗျခန္ဓာ၅ပါးကဘာပါလိမ့်တရားဓမ္မတို့ သင်္ခါရခန္ဓာကို ပြုပြင်လို့ပေါ်နေပြုပြင်တဲ့တရားကံစိတ်ဥရုဟာရပေါ့ဗျာရိပ်မကြပြုပြင်တဲ့တရားကပြုပြင်လို့ပေါ်လာတာကခန္ဓာ၅ပါးကိုဗာတရားလို့ခေါ်ကြမယ်ရိပ်မိပြီဥက္ကမောကြီးမှန်ပါဘူးရိပ်မိပြီရိပ်မိပြီဒကာဓမ္မတို့ဥဇင်တဲ့ရိပ်မိပြီလားခမရတို့ခန္ဓာ၅ပါးကြီးဟာသင်္ခါရခန္ဓာလို့မှတ်လိုက်စမ်းပါမှန်ပါ ခန္ဓာ၅ပါးကြီးပါမှတ်ကြမယ်အဲသင်္ခါရခန္ဓာဆိုတာဒကာဓမ္မတွေယနေ့စောစီစီပဲရှင်းတာပါတဲ့အကြောင်းလေးပါးကပြုပြင်လို့ပေါ်လာတဲ့ခန္ဓာ၅ပါးရှင်းမလားရှင်းပါပြီအကြောင်းကဘယ်နှပါးပါလဲ၄ပါးပါကံစိတ်ဥဒုဟာရမှန်ပါပါဒါဖြင့်ဒကာဓမ္မတွေခန္ဓာကိုယ်မှာကြီးပွားအောင်လုပ်တာလဲဒီလေးပါမှန်ပါပါ အဲဆုံးရအောင်လုပ်တာလေမှန်ပါပါဒါဖြင့်ဒကာရမတွေခန္ဓာကိုယ်ကဩကံစိတ်တုဟာရတို့ဤစီမံတလို့ခန်းနေရတဲ့ခန္ဓာ၅ပါးဆိုရင်လွယ်ပါမလွယ်ပါဘူးဒါဖြင့်ဒကာဓမ္မတွေခန္ဓာ၅ပါးသူများပြုပြင်တယ်လို့ခံနေရသောကြောင့်ကိုယ်ပိုင်ကိုယ်ဆိုင်ဒီထဲမှာမပါဘူးလို့မှတ်ထားတယ်။မှန်ပါဗျာ။ခန္ဓာ၅ပါးထဲမှာကိုယ်ပိုင်ကိုယ်ဆိုင်မပါဘူးလို့ဆုံးဖြတ်ချက်ချတယ်။မှန်ပါဗျာ ကိုယ်ပိုင်ကိုယ်ဆိုင်မကပါဘူးဗျာဘာလို့တရားဓမ္မတွေကဒါရဲတင်းတင်းကြီးပြောရဲပါလိမ့်မလဲလို့မေးတော့ပြီးရတို့ဟိုเจ้าလေးပါသိထားတယ်ဖေ။ကံကပြည့်ပြင်လို့ဒီထက်မှတချို့ယုံနံပေါ်နေတယ်။စိတ်ကပြည့်ပြင်လို့တချို့ယုံနံဥရုကပြည့်ပြင်လို့ယုံနံတွေပေါ်အာဟာရကပြည့်ပြင်လို့တချို့ယုံနံတွေပေါ်။ဒါဖြင့်ခန္ဓာ၅ပါးတရားဓမ္မတို့ကိုယ်ပိုင်ကိုယ်ဆိုင်ပါကြ။မှန်ပါဗျာ။ဒါရင်သူတို့အပေါ်မှာဘ누구က ချုပ်ချယ်ပြီးဒီကလာဖြစ်စေပြက်စေဆိုတာစီမံနေပါလိမ့်မလဲဆိုတော့စီမံတဲ့အရှင်သခင်၄ယောက်ပေါ်ရောပေါ့ဘယ်သူပါလိမ့်မလဲကံစိတ်ဥဒုဟာရာဩတရားဓမ္မတွေခန္ဓာကိုယ်ကံသင်္ခါရခန္ဓာကိုယ်ဆိုရရိပ်မိသွားသူများပြပြန်လို့ပေါ်လာတာကိုယ်တော်နဲ့ပြန်ဘာမှမတတ်နိုင်ဘူး ကိုယ်သဘောဒီထက်ပါသေးလားပါပါဘူးကံကပြုပြင်တဲ့သဘောတွေစုနေတာဥရုကပြုပြင်တဲ့သဘောတွေအာရကပြုပြင်လို့စုနေတာသဘောကျလားဥရုကပြုပြင်လို့စုနေတာပါဗျာအဲ့ဒီစုနေတဲ့ဥစ္စာ၅ပါးမှန်ပါပါဒီ၅ပါးတွေခန္ဓာ၅ပါးလို့လည်းခေါ်နိုင်တယ်သင်္ခါရတရားလို့လည်းခေါ်နိုင်ပါဘူးခန္ဓာ၅ပါးလို့လည်းခေါ်နိုင်ပါဘူးသင်္ခါရတရားလို့လည်းခေါ်နိုင်ပါဘူး ကောင်းပြီဒကာရမတွေမှာတူတူပြောကြတယ်ဆိုတော့ဒကာရမတွေခန္ဓာကိုယ်မှာကြားလေးချောင်းထောက်နေရမှန်ပါပါခုခမောင်ဘယ်နှချောင်းထောက်อ่ะကြားလေးချောင်းထောက်ပါကံကြားဥရုကြားအာဟာရကြားစိတ်ကြားဆိုတော့ကြားလေးချောင်းထောက်နေတယ်အိမ်နဲ့အတူတူပဲမှန်ပါပါဒကာရမတွေခန္ဓာအိမ်ဟာဒါခန္ဓာအိမ်ပေါ့ဗျာခန္ဓာ၅ပါးကြားကံနှချောင်းထောက်နေရပါလိမ့် လေးချောင်းခောက်ပြီးဒီကလာနေကြတော့တစ်ချောင်းများပြုတ်လိုက်ရင်ဒီခန္ဓာပိုင်းမင်းလဲလဲပါလားလေးချောင်းလုံးပြုတ်လဲလဲမှာလဲပါတစ်ချောင်းနဲ့ပြုတ်လဲပါဩဘယ်နဲ့ကြောင့်လဲပါလိမ့်မလို့လို့မေးလိုက်ရင်တရားဓမ္မတွေဖြေတတ်ပလားဖြေတတ်ပါဘယ်လိုဖြေကြပါအဲသင်္ခါရခန္ဓာတရားသူများမှီးနေရတာမှန်ပါဗျာ ရှင်းရဘုရုမင်းနေရပါလိမ့်မယ်ကံစေဥရဝါဒကိုမင်းနေရတဲ့ခန္ဓာ၅ပါးဆိုတာသိကြပါလားသိကြပါပါကောင်းပြီဒါဖြင့်ဒီတဲ့ကိုယ်ပိုင်ကိုယ်ဆိုင်ကဖြင့်မပါပါဘူးမပါပါဘူးဒါဖြင့်သူ့ကိုဒကာဓမ္မတွေကအနတ္တတရားလို့ဆိုကြဆိုတော့မှန်ပါပါဘယ်လိုဆိုကြပါအနတ္တတရားပါကိုယ်ပိုင်ကိုယ်ဆိုင်ဆိုတာမပါလို့ ကိုယ်နဲ့ဆိုင်တာကိုယ်ပိုင်တာမပါသောကြောင့်ခန္ဓာ၅ပါးကိုအနတ္တတရားလို့မှတ်လိုက်ကြပေါ့မှန်ပါပါခန္ဓာ၅ပါးဘယ်လိုမှတ်ကြမှန်ပါပါဩတရားဓမ္မတွေသိသွားပြီတဲ့အနတ္တလို့ဆိုတာသိသွားပြီဘာကြောင့်လဲဆိုတော့ကိုယ်ပိုင်ကိုယ်ဆိုင်ဒီထဲမပါဘူးပိုင်နဲ့ဆိုင်တယ်ဆိုလို့ရှိရင်လည်းကံကြားကဖြုတ်လိုက်ရင်ခင်ဗျားတို့ဘယ်မင်းလဲတာပဲမှန်ပါပါတဲတော့မကြွားကြနဲ့လို့သတိပေးလိုက်ခင်ဗျားတို့ကို ခမည်းတော်ပိုင်းခန္ဓာ၅ပါးထဲမှာတစ်ခုမှမပါဘူးအခုတရားနာနေကြတဲ့ခန္ဓာ၅ပါးမဟုတ်လားမှန်ပါပါအဲ့ဒါသင်္ခါရတရားမှန်ပါပါသူများပြုပြင်လို့ပေါ်နေတဲ့ခန္ဓာ၅ပါးသင်္ခါရတရားမှန်ပါပါကိုယ်ပိုင်ကိုယ်ဆိုင်ဒီထဲပါတယ်မပါပါဘူးမပါတော့ဒီတရားကိုဝိပဿနာရှုကျင်တော့ကိုဘာတရားလို့အထိမ့်မှထားမလို့သင်္ခါရတရားသင်္ခါရတရားတဏှိအနတ္တတရားလို့ဒီလိုထားလိုက်ရင်တော့ မှန်တယ်ဆိုတာကိုသဘောကျသူဟုတ်တယ်မဟုတ်တယ်တကယ်သစ်တို့ကိုမြတ်ရှင်တို့ကစဉ်းစားလိုက်ဒီကကံတစ်ခုဖြုတ်လိုက်ဒီကအခုပြုတ်စိတ်တစ်ခုပြုတ်လိုက်ရင်ကိုပြုတ်ပါဘူးအာဟာရတစ်ခုမစားတော့ဘူးဆိုရင်ပြုတ်ပါဘူးအဲဥဒုကတကယ်လောင်ကျွန်းပလိုက်မယ်ဆိုရင်ကိုပြုတ်ပါဘူးကဲဥဒုကလည်းပူမှုအေးမှုမပေးတော့ဘူးဆိုလိုက်ရှင်ကောကိုပြုတ်ပါဘူးဩဒါဖြင့်ခင်ဗျားတို့အခုထိုင်းနေတဲ့တရားဓမ္မလို့သမုတ်ထားတဲ့ ခန္ဓာ၅ပါးဟာသင်္ခါရတရားပေါ့ဗျာမှန်ပါပါသူများပြပြန်လို့ပေါ့နဲ့မှန်ပါပါသူများဆိုတာကသိပြီလားသိပါပါကံစေဥရဟာရရှင်းညကံစေဥရဟာရဒီလိုသူများကပြပြန်ထားလို့ခမည်းတော်ခန္ဓာ၅ပါးကြီးဟာခိတ္တတည်တတ်တယ်လို့ဆိုလိုက်တာပေါ့ဗျာမှန်ပါပါဘုရားရင်ဘယ်လိုပါလဲခိတ္တတည်တတ်တယ်ခိတ္တပဲနော်မှန်ပါပါဒါပြန်သင်္ခါရတရားဟုတွေ့ အခုကစမှတ်ထားပါတဲ့ဒကာဓမ္မတို့ခိတ္တကြီးပဲမှန်ပါဗျာခဏပေါ်လိုက်ခဏပြောက်လိုက်ခဏပေါ်လိုက်ခဏပြောက်လိုက်ပေါ်တာလဲဒကာဓမ္မတွေနဲ့မဆိုင်ဘူးမှန်ပါပြောက်တာလဲမဆိုင်ပါဘူးအဲ့ဒါတွေသိထားတယ်မှာဩသင်္ခါရတရားခိုင်မြဲမှုမရှိပါလားသဘောကျသင်္ခါရတရားဟာခိုင်မြဲမှုမရှိပါဘူးသင်္ခါရတရားဟာခိုင်မြဲမှုမရှိဘူးဆိုတော့ ခိုင်မြဲမယ်ဆိုလို့ရှိရင်ဖြင့်ဥက္ကမောမသာဖို့เสียတယောက်မှမပါဘူးမှန်ပါဗျာဆဲကုเสียလဲမပါပါဘူးတယောက်မှထမင်းကျွေးเสียလဲမပါပါဘူးအဝတ်လဲเสียလဲမပါပါဘူးရက်ခတ်ပေးเสียလဲမပါပါဘူးဘာမှပြည့်ပြင်ကိုမလိုတော့ဘူးမလိုပါဘူးအခုတော့ဒကာရမတွေကကိုယ်ပိုင်ကိုယ်ဆိုင်ဆိုတဲ့တခုမှမပါတော့ဘူးဒေါရကြမသားဖြစ်လိုက်လို့ကံကလှုပ်လိုက်တယ်မသားဖြစ်လိုက်ရတာမှန်ပါဘူးကံကမသားဖြစ်လိုက်တော့ဆိုလို့ရှိရင် မသာဖြစ်လိုက်ရတာပဲဥရုကမသာဖြစ်လိုက်ပါဆိုတော့မသာဖြစ်လိုက်ပါအာဟာရကမသာဖြစ်လိုက်ပါမသာဖြစ်လိုက်ပါစိတ်ကမသာဖြစ်လိုက်ပါဟာဥက္ကမောင်ဘယ်ဟာကကိုးစားရအထာရရှိသေးတုံးမရှိပါဘူးဗျာအာရုံဓမ္မတွေခန္ဓာ၅ပါးဘယ်ဟာများအကိုးကြအောင်လဲသဘောပါသွားတာ ဘယ်နဲ့ကြောင့်ဒီသင်္ခါရတရားကိုအာမကိုလောက်ပါလိမ့်မလို့လို့မေးလို့ရှိရင်ဖြစ်သူများပြုပြင်ထားတာဗျာသူများစီမံတယ်လို့ခံယုံပေါ့ဘယ်လိုဆုံးမြတ်ချသူများပြုပြင်ထားတာသူများပြုပြင်ထားတာဩဒါဖြင့်ခင်ဗျားတို့ဟာဒီကနာကိုကြီးကိုငှားထိန်ပြီးငှားကြောင်းနေကြတာကိုမှန်ပါပါဘယ်လိုဆိုကြပါငှားထိန်ငှားကြောင်း ငါအကြောင်းရတဲ့နွားကြောင်းသားပမာပေါ့ဗျာမှန်ပါပါငါကြောင့်ရတဲ့စိတ်ကြောင့်သာသိုးကြောင့်သာပမာဆိုရင်ဖြင့်ဥက္ကမောင်လွယ်ပါမလွယ်ပါဘူးအဲ့ဒီအငှားကနေပြီးငါမြပါမှတ်လို့တော့ကြွားလုံးများထုတ်လိုက်ပြီမှန်ပါပါဘူးဘုရားတို့အပြောတွေကလေမှန်ပါပါကိုအငှားမဟုတ်လားမှန်ပါပါငါကနေပြီးငါဘာထင်လို့တုံးဆိုတော့ငါကကိုယ်ပိုင်လုပ်ပြီးကြွားလိုက်တယ်ကြွားပါလွယ်လိုက်တဲ့ဖြစ်ချင်းမှမပြောပါနဲ့မှန်ပါပါတက်တက်ရှင်လို့ပဲဆိုရင်ဥပါရင် ကျေနပ်ပလားတက်တက်ဆင်အောင်လွဲတယ်ဆိုတာကသေချာသဘောပါကြပါပါခင်ဗျားတို့ကသူတို့ကရိုက်မဲ့ကြံကရှိသေးတယ်ကံကဖြုတ်လိုက်ရင်ဒီနေရာနဲ့မဲမဲလဲတယ်ငါဘာမှလို့တော့လို့ပြောမဲ့ကြံကရှိပြောခွင့်ကိုမပေးဘူးကွာမင်းတဲကြွားလုံးထုတ်တယ်လို့ကံကမထောက်ပံ့တော့ဘူးကွာဆိုလို့ရှိရင်ပြင်ဘယ်မင်းလဲတာပဲမှန်ပါဘူးစိတ်ကမထောက်ပံ့ရင်လဲဘယ်မင်းလဲပါဥဒ္ဓဝါရကမထောက်ပံ့ရင်လဲဘယ်မင်းလဲပါ ခင်ဗျောင်သိမကြွားနဲ့တော့မှန်ပါပါသိမကြွားနဲ့နောက်ကတရားဓမ္မတွေရောကြွားခြင်းကြသေးလားဘုရားခင်ဗျားတို့ကဒီမှာမကြွားဘူးအိမ်ကြွားတယ်အိမ်ကြတော့ကြွားတယ်ခင်ဗျားတို့ကတော်တော့ကိုအိမ်ကြတော့ယူရထားတယ်ငါရှိလို့ပြောင်းနေတာငါမရှိနေတော့အိမ်လားဆိုတာကတော်တော်ကြွားခြင်းတယ်ခင်ဗျားတို့ကဟမ်ဒီလောက်တဲ့လူကသာမိုက်ကိုယ်တယ်လို့ဆိုရင်လည်းမလွဲပါဘူးမလွဲပါဘူးဘယ်နဲ့ကြောင့်လဲဆိုတော့ငါရှိတော့နေတဲ့လူချင်းတူတူသူချင်းများများ ဝင်နဲ့ထွက်တဲ့လူတွေများပြီးဒီကနင်တို့အကြောင်းရင်းရတာငါမရှိသေးလိမ့်မယ်အမလေးကြွားလုံးတွေများထုံနေတဲ့သူ့ကိုယ်ကလေးကလည်းငါလည်းမပါဘူးပါရလားမှန်ပါဘူးကံရုပ်ရူဟာရလောက်ထားတဲ့ယုံနာမဲ့ပါတယ်အဲ့ဒါငါလောက်ပြီးများသူကနေပြီးအိမ်မှာကောင်းတကြီးလောက်ပြီးဦးစီးကောင်းဆောင်လောက်ပြီးဒီကလာဥပါရင်ကြွားလုံးများထုံနေလိုက်သေးတယ်မှန်ပါဗျာယုံစရာမှပါရလားမှန်ပါဘူးဗျာ သို့တော့ဘယ်နဲ့ကြောင့်ဒီကြွားလုံးတစ်ခါတစ်ခါပေါ်လာပါလိမ့်မတော့ဆိုတော့အိုးအယူထတဲ့အခါရိပ်မိရိပ်မိပါဘယ်အခါပါလဲအယူထတဲ့အခါဒိဋ္ဌိအယူထတဲ့ငါထင်ပြီးတော့ခန္ဓာ၅ပါးငါတဲ့ယုံနာ၅ပါးကိုငါထင်ပြီးအယူထလာတဲ့အခါကျဥက္ကမောင်ကြီးကြွလာတာပဲမှန်ပါဗျာဘယ်ချိန်ကြွပါလိမ့်ဒိဋ္ဌိအယူထတဲ့ဒါကြောင့်ဒိဋ္ဌုံမတ္တကလို့ဆိုလိုက်တယ်ဘုရားကမှန်ပါ ဒိဋ္ဌုံမရကဆိုတာဒိဋ္ဌိယဒိဋ္ဌိဥမရကယူဒိဋ္ဌိယူထားတဲ့အခါကြွားရကွာရှင်းမလားရှင်းပါဗျာဘယ်ချိန်များကြွားကြပါဒိဋ္ဌိယူထားတာပါပါအဲဥဝါကြီးတို့တစ်ခါတလားအိမ်မထထပြီးဆူတဲ့အချိန်ကြလို့ရှင်အဲ့ဒါဘေးကသူတော်ကောင်းကကြည့်မယ်ညမညာရှိတဲ့ဘုရားကြည့်မယ်ဆိုအရွယ်နဲ့မလဲယူရမဟာဆိုရပါဘူးဆိုရမှာပဲဒကာဓမ္မတွေရိပ်မိဗလားအရွယ်နဲ့မလိုက်ဘာဖြစ်ပြန်တော့ ယူထားတယ်လို့ဆိုရမှာအဲ့ဒါညံပါတဲ့လူမှညံပါတဲ့လူမှသိတာညံပါတဲ့လူကတော့ဖြင့်သူယူထားနေတာထားသိနေသူရိငါလူတွေကအလကလူတွေဖြစ်နေတာညံပါတဲ့လူချင်းကြတော့ဒီတိုင်းမတော်ဘူးလားညံပါတယ်သူတို့သားသမီးတွေကလည်းအုတ်ချိုရတော့ခဲ့တယ်အဲ့ဒါဒီဖွားကြီးဒီဖိုးကြီးရဲ့စူးပင်မှာပဲဟိုညံပါတဲ့လူတွေကြတယ်လေခொနဥပဒနာညာဥသိနေတဲ့ပုဂ္ဂိုလ်ကြတော့ဥက္ကမောင်ရေဘ ᱹ ရုစူစရာကွက်ပါသေးမှန်ပါဗျာ ကိုယ်ကိုယ်လို့ဆိုစရာပါရလားမပါပါဘူးဗျာကိုယ်ကိုယ်လို့ဆိုစရာမပါတော့သူများလို့ကိုဆိုစရာရှိသေးရဲ့မရှိပါဘူးဗျာအဲဒီလိုသိထားတဲ့အခါကျတော့မှဩသင်္ခါရဆိုတာအနတ္တတရားကြီးကိုကိုယ်ကိုယ်တိုင်ဒီထဲမပါပါဘူးဒါကြီးကိုလို့ပြီးဒီကရကြွားလုံးများထုတ်ပြီးဒီကရနေတဲ့အခါကျဒိဋ္ဌိယူထားတာကိုတခါလေခန္ဓာ၅ပါးမသိတဲ့အခါကျတော့ခန္ဓာ၅ပါးကမှပြန်တွေးလုံးလေးမှမပေါ်တဲ့အခါကျတော့ မောဟကပါလာတာအဲ့ဒီကြတော့မောဟမတ္တကဆိုပြီးကာလလာပြန်တာပဲဒါဖြင့်ဒိဋ္ဌုံမတ္တကဆိုတဲ့အယူတစ်မျိုးမောဟမတ္တကဆိုတဲ့သဘောကျလားအဲ့ဒီကဲတဲ့ဒကာဓမ္မတွေဟာတဲ့အခုကိုယ့်ကိုယ်ကို သင်္ခါရတရားလို့မသိသေးရင်ဒီယူမပြောက်ဘူးမှန်ပါပါရှင်းမလားရှင်းပါဗျာ ဒီအိမ်မှာကျိုးဆွဲလုံနေရတာခေါင်းဆောင်လုံနေရတာကိုတချို့တရားဓမ္မတွေကပြုတ်မြန်နေလိုက်သေးတယ်မှန်ပါပါဟာတသူအယူပြုံးကိုမှန်ပါပါဒီကမှဘာပြုံးနေလဲယူပြုံးပါဗျာအဲယူပြုံးပြုံးတော့ကိုတရားဓမ္မတို့သူ့သေးချာကြည့်တော့ဒီထက်မှဆံမင်းလေးတွေပင်သူဟာပါရလားမှန်ပါပါဗျာ အားလေးတစ်ခုပေါ့မှန်ပါဗျာအတန်လေးတစ်ခုပေါ့မှန်ပါဗျာဘယ်အကြောင်းလေးဘက်ကပြုပြင်ထားတာမှန်ပါဗျာအဲ့ဒီတည်းကနေပြီးကြွားလုံးထုတ်တဲ့ခါကြလို့ရှင်ဒကာဓမ္မတို့သင်္ခါရတရားလည်းမသိမှန်ပါဗျာ ဒါသင်္ခါရတရားဆိုတာခိုင်မြဲတာမဟုတ်ဘူးအနတ္တလည်း तू မသိတဲ့အခါကြလို့ရှင်းဖြင့်အတ္တဒိဋ္ဌိယူလိုက်ခြင်းကြောင့်ဒိဋ္ဌုံမရကလို့ဆိုလိုက်သဘောကျဒုက္ခနာ၅ပါးကိုခန္ဓာ၅ပါးရဲ့လို့မသိသောကြောင့်လည်းမောဟုမရကအဝိဇ္ဇာတိဟုသောမောဟအယူထတာရိပ်မိဗလားအဲ့ဒါကလူကြီးနဲ့လူငယ်ဘယ်ဟာများသလုံးလို့မေးလို့ရှိရင်ဖြင့်စိုးရင်ကြောင်းကြများတဲ့လူမှာဒီဥစ္စာများများလာတာမှန်ပါပါ သွေးရင်ကြောင်းညာများတဲ့လူမှာများပါပါဒိဋ္ဌိယူအဝိဇ္ဇာယူဒါတွေကလာတာပဲအဲ့တော့လူကြီးမှလူငယ်ဘယ်ဟာမှအလားများတယ်ဆိုတာသဘောကျကျပါဘူးဘုရုမှများလူကြီးမှများပါဗျာအော်ဒါဖြင့်ဒကာရမတို့အမှန်တန်ကြောက်เสียကောင်းပါလားကောင်းပါပါဗျာအမှန်တန်ကြောက်เสียကောင်းတယ်ဒကာရမတို့ဒီအိမ်မှာခေါင်းဆောင်လောက်ရတာကြောက်เสียကောင်းဆုံးပဲမှန်ပါဗျာအိမ်တိမ်မှာခေါင်းဆောင်လောက်ရတာ ခေါင်းဆောင်လုပ်ပြီဆိုမှဖြင့်အတ္တဒိဋ္ဌိကလည်းပါလာရပါသေးဘူးလားမောမတကဆိုရဲမသိယူရအောင်ဟာကမောင်ရေဒါကသေးသေးချာချာကြည့်မှာကိုယူထတာကိုသိတာမှန်ပါဗျာသေးသေးချာချာမတွေးဆလို့ရှိရင်ကိုယူထတာကိုဒကာဝသိကိုမသိဘူးမသိပါဘူးဗျာအခုတော့ယူလိမ့်မယ်ထားမယ်လေအိမ်ကြဘုရုပြောလိုက်မယ်ဘုရုဆိုလိုက်မယ်ဘုရုတော့ပြင်မပြောမပြီးလို့ ရိုက်ဦးမှာပဲမျက်စောင်းထိုးဦးမှာပဲတော်တော့ကိုနာနာကြီးကြီးပြောလိုက်ဦးမှာပဲဆိုလို့ရှိရင်ဖြင့်ဒီကတည်းကတွေးသွားကြပါငါအိမ်ရောက်ရင်ယူထားတော့မှာပဲဆိုတဲ့ဥစ္စာမှန်ပါပါတွေးရမှာတွေးရမှာရိပ်ပြီဗလားအဲ့ဒါကလူငယ်နဲ့လူကြီးဘယ်မှာပိုသရုံးလူကြီးပါပါရိပ်မိပြီနော်လူကြီးကလည်းဘယ်လိုလူကြီးတုံးလို့မေးလို့ရှိရင်ဖြင့်တဲ့ဒိဋ္ဌိများတဲ့လူကြီးအဝိဇ္ဇာများတဲ့လူကြီး ဒီပုဂ္ဂိုလ်မှများတယ်လို့ဥပါဒံဆုံးဖြတ်ချက်ချာဒိဋ္ဌိများဝိဇ္ဇာများတော့သူဒီမှာဘယ်လိုနေလေးရှိတုံးဆိုတော့ခေါင်းဆောင်လုပ်ခြင်းလေးရှိတယ်မှန်ပါဗျာဘုရားရိမ့်မိမှန်ပါဗျာကဲဒါဖြင့်သင်္ခါရတရားသိကြပါလားတကယ်သိပါပါကောင်းပြီဒါသင်္ခါရတရားဆိုတာဖြင့်ခမရတို့ခန္ဓာ၅ပါးပဲဆိုတာပေါ်ကြပေါ်ပါဘူးဒါဖြင့်ဒီသင်္ခါရ၅ပါးမှာကြားပါးနှချောင်း၆ခုထောက်ပြီးနေရပါလိမ့်မရပါဘူး ဒါပြန်၄ချောင်းထောက်ပြီးဒီကရတော့ကြွားလုံးထုတ်လို့မတော်ဘူးမှန်ပါဗျာကိုယ့်အကိုသွားနိုင်တယ်ကိုယ့်အကိုပြောနိုင်တယ်ကိုယ့်အကိုဆုံနိုင်တယ်ကိုယ့်အကိုစားနိုင်တယ်ဆိုလို့ရှိရင်တော့ခမရတို့ကြွားကြတယ်ကြွားကြတာပေါ့မှန်ပါဗျာကြားလေးချောင်းထောက်ပြီးနေရတဲ့ခန္ဓာ၅ပါးကဥက္ကမောင်ရေကြွားလုံးထုတ်ရင်တော့မှားလိမ့်မယ်မှန်ပါဗျာဟုတ်ဘူးလားမှန်ပါဗျာ ။ကြားလေကြောင့်တော့ပါတယ်ဆိုတော့ဂျိုင်းတော့ကြီးတစ်ခုတစ်ခုမှာနှစ်ခုနှစ်ခုမပါဘူးလား။မှန်ပါပါ။အဲဘယ်ဘက်ကလဲကွာနှစ်ခုခြေထောက်နှစ်ခုနဲ့ပဲနော်။ဘယ်ဘက်ကလဲဒီပုဂ္ဂိုလ်ကနေပြီးကလာမင်းတို့ငါပြေးလိုက်ပြီးရရမလားဆိုလို့ရှိရင်ဥက္ကမောင်ယုံမလား။မယုံပါဘူး။ဘာဖြစ်လို့တုံး။ကြားတယ်ကြားရှိမိဗလားမင်းတို့ငါလိုက်ရရမလားမင်းတို့ရေထဲလိုက်မင်းတို့ရေထဲပြေးတယ်ငါလိုက်နိုင်တယ်လို့ဆိုလို့ယုံရမှာလားမယုံပါဘူး ဘာဖြစ်လို့လဲသူကြည့်အကြထောက်ကြတော့တာဒီရင်အဲ့ဒီကျွတ်တို့ဘယ်နှချောင်းထောက်တာဒီချောင်းထောက်ဒါဖြင့်ကျွတ်တို့ကြွားသေးလေဟိုကျိုင်းတော့သမားနဲ့ဘာထူးမှာလဲထူးပါဘူးရိပ်မိမလားရိပ်ပါအဲ့ဒါအိမ်ကြလို့ရှင်ဂျိုင်းတော်သမားတွေ့လို့ရှိရင်ဖြင့်အဲ့ဒါခင်ဗျားတို့ကလည်းစဉ်းစားကြပြီဆိုဩတို့လည်းကြားလေးချောင်းထောက်နေရတာပဲသူလည်းထောက်လေးချောင်းထောက်ပြီးသွားရတာပဲသူလည်းလူချင်းမမီလို့သူကတောင်းတော်ကောင်ရမ်းတော်ကောင်စားရတယ်ဆိုတာဥက္ကမောင်ရိပ်မှာပါ မှန်ပါဗျာသူများမိပြီးသမုရပါဗျာကျုပ်မှာတော့မြင်တဲ့အတိုင်းပဲရှုပ်ပြီးဒီကလာအောက်ကလည်းဒုစရအောက်ကဖြတ်လို့ဟမ်လက်မောင်းတွေပါတယ်လားမပါဘူးကျင်းလောက်တယ်ပါပြီးဒီကလာနေတာအဲ့ဒါတွေကသူသူလူချင်းမိချောင်းသူသက်သေလိုက်ခံတာမနေဘူးလားနေပါဘူးကျုပ်စွမ်းရည်သတ္တိပြင်မရှိပါဘူးသူတော်ပေးမှကျွေးမှပဲဝါရမယ်ပုဂ္ဂိုလ်တူတယောက်ဖြစ်ပါတယ်လို့သူဖော်ပြောတဲ့အဓိပ္ပာယ်ရောက်ရောက်ပါဘူး ဒီမှာလည်းဓမ္မတို့ခမည်းတော်ဤစွန့်ရည်တတိတော့ဘာမှရှိဘူးမရှိပါဘူးဗျာကံစေဝရုအာရာတိသောကြားလေးကြောင်းဤစွန့်ရည်တတိနဲ့ခမည်းတော်ခိတ္တနေကြတာပဲမှန်ပါဗျာတပည့်ကြခုနကဂျိုင်းတော်သမားတစ်ချောင်းနဲ့ဖြောက်ကြည့်မယ်ဆိုတစ်ချောင်းနဲ့တစ်ဖက်ကတစ်ခုသာဖြုတ်လိုက်ဥဝါရတော်တော်အသွားနှေးပြီမှန်ပါဗျာနှစ်ခုဖြုတ်လိုက်ရင်တော့လမ်းသွားကုန်မသွားနိုင်ဘူးလဲရတာပဲမှန်ပါ ဒီမှာခမည်းတော်ကဟိုပုဂ္ဂိုလ်ကတော်တယ်ခမည်းတော်ကတချောင်းပြုတ်ရင်ကိုပြုတ်တယ်ပြုတ်ပါဘူးဒုက္ခမောမှန်ပါပြုတ်ရင်ပြုတ်ပါဘူးဟိုပုဂ္ဂိုလ်ကဒါရိုင်းတော့တစ်ခုဖြိုးလိုက်မှတစ်ခုကြံတော့တစ်ဖက်တည်းနဲ့လွှဲသွားသေးတယ်မှန်ပါဗျာခမည်းတော်ကဒီလိုကိုလွှဲသွားလို့မဖြစ်ပါဘူးကံဖြုတ်လေပြုတ်တာပဲစိတ်ဖြုတ်လေပြုတ်ပါဘူးဥရုဖြုတ်လေပြုတ်ပါဘူးအာရပြုတ်လေပြုတ်ပါဘူးခမည်းတော်ကတချောင်းဖြုတ်ကိုမခံနိုင်ဘူးမှန်ပါဗျာရှင်းမလားရှင်းပါပြီဒါဖြင့်ခင်ဗျားတို့ခန္ဓာကိုယ် သူများပြပြင်ထားတဲ့သင်္ခါရခန္ဓာကိုဝါမပိုင်တဲ့အနတ္တခန္ဓာဆိုရင်တော့လွဲရလားမလွဲပါဘူးဗျာကောင်းပြီဒါဖြင့်တရားဓမ္မတွေဒီသင်္ခါရခန္ဓာကိုယ်ကြီးဖြင့်ဒီနေ့ရှင်းရှင်းလင်းလင်းသိပါပြီသိသွားကြလားသိပါပါဗျာဒါဖြင့်တရားဓမ္မတော့ကိုယ်စွမ်းရည်လားနောက်အကြောင်းကြီးစွမ်းရည်လားအခုနေနိုင်ကြတယ်နောက်အကြောင်းကြီးစွမ်းရည်ပါဗျာနောက်အကြောင်းကြီးစွမ်းရည်တတ္တိနော်မှန်ပါ နောက်ကြောင်းဤစွမ်းရည်တတ္တိဒကာရမတို့တဲ့ဒီခန္ဓာ၅ပါးနောက်ကြောင်းဤစွမ်းရည်တတ္တိနဲ့ခင်ဗျားတို့ပြုံးနိုင်တယ်လဲသူတို့ဤစွမ်းရည်တတ္တိရဲနိုင်တယ်လဲသူတို့ဤစွမ်းရည်တတ္တိလက်ကလေးနဲ့ထမင်းယူစားနိုင်တာရောအဲကန်းကြောင့်ဖြစ်တဲ့ဝါရဒကလေးကသူကလှုပ်ပေးလိုက်ပြန်တော့ဥက္ကမောင်ရေထမင်းလေးပါဇက်ထဲရအောင်သွန်းနိုင်သေးတာပေါ့ဗျာကန်းကြောင့်ဖြစ်တဲ့ကမဇဝါရောကန်းကြောင့်ဖြစ်တဲ့ဝါရော ကံကူညီမပေးပါဘူးစိတ်ကြောင့်ဖြစ်တဲ့ဝါယောကလည်းစိတ်ကူညီမပေးတော့ပါဘူးဆိုလို့ရှိရင်ဖြင့်ဒီထမင်းပွဲထမင်းရှိတဲ့နေရာလက်ကိုလှမ်းလို့မရဘူးမရပါဘူးရပါမရပါဘူးဒါဖြင့်ဒကာဓမ္မတို့ကိုယ်ပိုင်ကိုယ်ဆိုင် ခန္ဓာကိုယ်ထဲမှာဘယ်ရှိကြလဲဘာမှမရှိဘူးဆိုတာ ကောင်းကောင်းရိပ်မိပဲဒါဖြင့်ဒါသင်္ခါရတရားဟာအနတ္တတရားဟောတာပါပဲသင်္ခါရတရားလို့သာဆိုလိုက်တယ်စင်စစ်တော့ခင်ဗျားတို့ညာထဲမှာဘယ်ဟာမှမပိုင်ပါလားဆိုတဲ့အနတ္တရောက်လာမှန်ပါဘူး ရှင်းမလားရှင်းပါဘူးသို့တော့ခင်ဗျားတို့ကအနတ္တရဲ့လို့လည်းမသိတော့ကိုသင်္ခါရတရားလို့လည်းမသိသင်္ခါရတရားဟာခိုင်မြဲတဲ့အနတ္တခိုင်မြဲတဲ့သဘော မရှိပါဘူးဆိုတာလည်းမသိတော့ကိုတဲ့ဒကာဓမ္မတွေဟာကြွားလိုက်မောလိုက်ပြောလိုက်ဆိုလိုက်မှန်တက်လိုက်တဏှာနဲ့ခင်းလိုက်မာနနဲ့ထောင်လိုက်ဟမ်ဒိဋ္ဌိနဲ့ငါ့ကိုငါထင်လိုက်ဆိုတာ ဒီသင်္ခါရတရားမသိတဲ့ဖြစ်ထွေဟာတဏှာမာနဒိဋ္ဌိတိုးလာတယ်လို့ဘုရားရင်တို့ခေမောင်တို့မှတ်လိုက်စမ်းမှန်ပါပါသင်္ခါရတရားမသိလိုက်တာတဲ့တဏှာမာနဒိဋ္ဌိကတခါတည်းဒီခန္ဓာကိုယ်ပေါ်မှာခင်လိုက်တဲ့တဏှာလည်းလာလိုက်တာပဲမှန်ပါပါဒီခန္ဓာကိုယ်ကြီးကငါသွားနိုင်သေးတယ်ကွမင်းတို့လည်းအကြမခံနိုင်သေးဘူးဆိုပြီးမာနရောမှန်ပါပါငါအယုငါချီနိုင်သေးတယ်ဆိုတဲ့ဒိဋ္ဌိကမှန်ပါပါအမှန်တည်းတဲလာချက်ကောင်းပါလားမှန်ပါပါ ဒကာဓမ္မတို့ဒါဘာမသိလို့ပါလိမ့်မလို့မှန်ပါဗျာဩဒါကြောင့်ယနေ့သင်္ခါရတရားကိုပိုင်ပိုင်ပြောနေတယ်ဆိုတာဒကာဓမ္မတွေကောင်းကောင်းသဘောကျဖို့ကောင်းပါတယ်မှန်ပါဗျာဘာပိုင်ပိုင်ပြောနေပါသင်္ခါရတရားပိုင်ပိုင်ပြောဒါမသိလို့တဏှာမာနဒိဋ္ဌိလာနေတာမှန်ပါဗျာဥက္ကမောဘယ်နဲ့ကြောင့်သင်္ခါရတရားမသိလို့တဏှာမာနဒိဋ္ဌိလာပါဗျာဩသင်္ခါရတရားဒါပြန်ဆရာသမားကမှဘုန်းကြီးတို့ဒကာဓမ္မတွေသင်္ခါရတရားသင်္ခါရတရားပဲလို့မှ ရှင်းရှင်းလင်းလင်းဘုံဘုံဖွင့်မပြလို့ရှင်းဖြင့်ခင်ဗျားတို့တဏှာနဲ့လည်းဒီခန္ဓာကြီးခင်တော့မှာပဲမှန်ပါပါမာနနဲ့လည်းသူ့အာကိုပြီးထောင်တော့မှာပဲမှန်ပါပါဒိဋ္ဌိနဲ့လည်းဒါကြီးကငါဟာပဲဟောဒီလေးပါးနဲ့ဘာမှမဆိုင်ဘူးငါပိုင်တယ်လို့ထင်နေမှာပဲမှန်ပါပါထင်မယ်ဘူးလားမှန်ပါပါအဲ့ဒါလောက်ခင်ဗျားတို့ဒီတဏှာယူမာနာယူဒိဋ္ဌိယူဆိုတဲ့မသိယူတွေကဥဝမများလားများပါဘူးဒါဘာမသိလို့ပါလဲသင်္ခါရမများဘူး သင်္ခါရတရားမသိကြတဲ့ကဥပါရင်အနတ္တမသိဘူးမှန်ပါပါစိတ်တခြားတော့မသိတော့ဘူးသင်္ခါရတရားမသိကြတဲ့ကအနတ္တမသိဘူးအနတ္တမသိလို့ရှိရင်ဖြင့်လှည့်ကြပြီဆိုအတ္တဝင်တော့မှာ မှန်ပါဗျာအတ္တရတိမဝင်ဘူးလားမှန်ပါဗျာအတ္တရတိဝင်လာရင်ခင်းတဲ့လောဘကောမှန်ပါဗျာအင်းမာနကောမှန်ပါဗျာဩဘုန်းကြီးတရားဓမ္မတွေသင်္ခါရမသိမှုကြောင့်တဏမာနဒိဋ္ဌိဆိုတဲ့ပပင်စာတရားတွေပွားရမှန်ပါဗျာသင်္ခါရမသိမှုကြောင့်မှန်ပါဗျာသေးသေးချာချာမှတ်ပါသင်္ခါရကို မသိရင်ပပင်စာလာမယ်သင်္ခါရသိရင်ပပင်စာချုပ်မယ်မှန်ပါဗျာပပင်စာချုပ်ရင်သံဃာစကန်းသိမ့်မယ်မှန်ပါဗျာ သဘောပါရပါပါကောင်းပြီဒါဖြင့်ဒကာဓမ္မတို့ခန္ဓာ၅ပါးဘာတရားပါလိမ့်မယ်သင်္ခါရတရားသိတဲ့ဖြင့်အနတ္တကတွန်းဝင်သွားကိုလှုပ်ထားတာဒီထင်တပည့်ဘုမပါတော့မပါဘူးပါသေးရလားမပါဘူးကိုပိုင်ကိုဆိုင်ကိုမပါဘူးမရှိတော့ဘူးဆိုတော့ငါငါငါဥစ္စာမရှိတော့ဘူးဆိုတော့အတ္တဒိဋ္ဌိကပြုတ်ထွက်သွားတယ်ပြုတ်ဘူးလားပြုတ်ပါဘူး။ဂိုင်းဒါပြန်ဟိုင်းနဲ့ဒီရန်ဖြစ်သားနဲ့အဲကျင်လင်းမြရန်ဖြစ်ကြ အဲသားနဲ့မင်းနဲ့စကားများကြသားနဲ့မင်းနဲ့ခင်ပြီးယူရနေကြဘာဖြစ်နေကြတာအိုးသင်္ခါရမသိလို့ဖြစ်နေကြတယ်ဘယ်လိုမှကြသင်္ခါရမသိလို့ဖြစ်နေကြဒါဖြင့်ဒီသင်္ခါရမသိတဲ့တန်ကျက်ဟာသွက်တော့ခအောင်ယူတာမှန်ပါဗျာသင်္ခါရမသိတဲ့တန်ကျက်ဟာသွက်တော့ခအောင်ယူပါဗျာဟိုကမနာနဲ့တော့မနာပါဘူးခင်ဗျားတို့ကပိုးနေသေးတယ်ဟုတ်ပါဗျာပိုးနေသေးတယ်ပိုးနေသေးတယ် ဥက္ကမပို့ဘူးလားဗျပို့သေးတယ်တဲ့ပို့သေးတယ်တခါတလေများလူကြီးတွေလောက်တဲ့ပုဂ္ဂိုလ်ကတခါတည်းအလိုမကျများဖြစ်ပြီးဒီကာလနေလိုက်တဲ့အခါကိုကိုကိုတကယ်အဟုတ်ကြီးထင်ပြီးဒီကာလကြွားလုံးတွေများထုတ်ပြီးနေတဲ့အခါကျတော့အိုးသင်္ခါရတရားကိုဘိဗိဒာပြောက်မှန်ပါဗျာဥပါဒံပြောက်ဘူးလားပြောက်ပါဗျာပြောက်တယ်အဲ့ဒီခါကျတော့အတ္တဒိဋ္ဌိရောတဏှာကဥစီမာနကဥစီဒိဋ္ဌိကလည်းဥစီလာတဲ့အခါကျလို့ရှိရင်ဖြင့် ကျန်တဲ့ပုံကိုယ်တွေကိုနေစရာမရှိအောင်ဖြစ်လာမှန်ပါဘူးဒီကယူလေလေလူကြီးလုပ်တဲ့လူကယူလေလေလူငန်းနေစရာမရှိလေလေမှန်ပါဘူးရေးမိပါရေးမိပါလူကြီးလုပ်တဲ့လူကယူလေလေလူငယ်ကလူငယ်ကနေစရာမရှိလေလေဟုတ်ဘူးကောဗျာတိမ်မာယူထားတယ်ဆိုတော့ဘယ်အကောင်းတွေပြေးဘူးရှိတော့တိမ်မာလူတယောက်ယူထားရင်အကောင်းတွေပြေးရင်းမိဗလားအဲ့ဒါကိုယ့်အိမ်ကိုကြတော့ဘာများဖြစ်ကြအောင်မှာတော့ဆိုတာကိုလည်းစဉ်းစားရမှန်ပါဘူး ရိပ်မိပလားရိပ်မိကြပါရိပ်မိကြပါဒါတော့ကောင်းပြောနေလို့ရှိရင်ဖြင့်ပေါ်တော့ပါပြီဥပဒေမပေါ်သေးဘူးလားပေါ်ပါဘူးဒါဘုန်းကြီးကဟောကြံတော့မဟုတ်ပါဘူးတဲ့ဒီဥစ္စာဘုရားကိုကဟောထားတာရှိမှန်ပါပါဘူးကဲဝတ္ထုထုတ်ကြပါစို့ဒကာရမတို့ဥပကကြီးရဒကာရမတို့ဘုရားနဲ့လက်ဥစွာတွေ့တယ်နော်တွေ့ပါဗျာတွေ့ပေမဲ့လည်းသူသည် ဘာရမီကမပြည့်စုံဣန္ဒြေဉာဏ်တွေကမရင်ကျက်သေးတော့ဘုရားနဲ့အရင်တွေ့ပြီမဲ့သင်ဟာဣန္ဒြေတွေကောင်းတယ်။ရောင်ရှင်းလင်းနေတဲ့သင်ဘုရုတွေတုံးတို့မေးတဲ့ခါကျတော့ဘုရားငါဆရာမရှိပါဘူးကွာ။မငါးပါးအောင်တဲ့ဇိနာဆိုတာငါးပါးအနန္တဇိနာဆိုတာငါးပါးပဲလို့။အော်ဟုတ်ပြီမှာပဲထူးတဲ့ထူးတဲ့ပုဂ္ဂိုလ်ပဲဆိုမျက်နှာလွှဲသွားတာရှိတာပဲ။မှန်ပါပါဘုရား။ဥက္ကမောင်ကြွက်ကလား။မကြွက်ပါဘူး။နောက်တော့ ငနရွာရောက်ပြီးဒီကလာမုတ်ဆိုးတယောက်နဲ့တွေ့လို့မုတ်ဆိုးကကြီးညိုကိုဝယ်ပြီးဒီကလာနေတဲ့အခါသူစာပါနဲ့အိမ်အောင်ကြအိမ်အောင်ကြလို့သူ့ဘဆိုတဲ့သားတယောက်မွေးဖွားအဲ့ဒီချိန်ကြတော့မှစာပါကနှင်းထုတ်လို့ဖျက်စီရောက်ရောက်တဲ့အခါသူလဲတရားဓမ္မကျိုးစားလို့ပေါက်တယ်ထားပါတော့နော်တော်တော်အဲ့ဒါမလို့ကျင်ပါဘူးတဲ့သင်္ခါရသတ္တရဏတိကသူ့ဘကိုခေါ်တာ အဲ့ဒီမှာသူထွက်ပြေးပြီးကလာဘုရားရှိသင်္ကန်းတွေဘာတွေဝုတ်ပြီးပေါက်သွားပြီးသူ့ဘာသာဝနဲ့နေနောက်သူ့ဘာလည်းကြီးရင်ပြီးဒီကလာလာတော့သူလည်းပညာလေးကပါတော့သူ့စိတ်ထဲမှာမေးကျင်တဲ့စကားသုံးခုကရှိမေးကျင်တဲ့စကားသုံးခုကဘာရှိတော့ဆိုလို့ရှိရင်ကောင်းကင်မှာသွားတဲ့ပုဂ္ဂိုလ်များခြေရထင်မလားသူ့စိတ်ထဲတန်တရားရှိမှန်ပါ ဒီဖရာဂေါဒီသာသနာဖရာသာသနာမှတပါဂေါရမဖရာသာသနာမှတပါတပြားသောသာသနာများမှာအင်းသောတာပန်သရကနာဂံယန္နာများ ရှိရလားဒါလည်းသူမေးတယ်မှန်ပါကောင်းကင်မှာခြေရရှိသလားတင်းနာမှာမွေးခြင်းတယ်ဥက္ကမောင်ကြီးမှန်ပါပါဒီဘုရားသာသနာမှတပါတခြားသောသာသနာတော်မှာနေတဲ့ပုဂ္ဂိုလ်များသောတာပန်သဂရကနာဂံယန္တာဖြစ်နိုင်ရဲ့လား သင်္ခါရတရားများမြဲတယ်လို့ရှိရလားဒီသုံးပု္ပ္ပာသူစိတ်ထဲပေါ်လာမှန်ပါဗျာသဝိုက်တာသူပသူပမှန်ပါပု္ပ္ပာသုံးချက်သဘောကျလားကျပါပါကောင်းကင်မှာသွားတဲ့ပုဂ္ဂိုလ်များခြေရရှိပါသလားဒါသူမေးတယ်ဘုရားသာသနာမှာတပါးတခြားသောသာသနာ၌သောတာပန်သရဂနာဂံယန္တာဖြစ်နိုင်ရဲ့လားနှစ်ချက်ရှိသွားပြီသင်္ခါရတရားများ ခိုင်မြဲတယ်လို့ရှိပါရဲ့လား ဒီသုံးခုမေးခြင်းမေးခြင်းတော့ဘုခမောင်တို့ကကဏ္ဍနဲ့တွဲကြည့်တာပေါ့နော်ကဏ္ဍနဲ့ပဲတဲ့ဖယားနဲ့ဥပကနဲ့တွေ့သွားပြီဥပကကလည်းအတော်ကြီးပြီနော်ဒီအချိန်မှာကြီးပါဖယားကလည်းဖယားဖြစ်စားအတကြီးပြီးကာလနဲ့သူအိမ်တော်ကြပြီးကာလသူ့ဘဆိုတာလေးနဲ့မွေးတော့ဖရာသည်ဖရာဖြစ်တယ်နဲ့သူ့ဘမွေးတယ်နဲ့တဲမကွာလာဘူးမကွာလာဘူးကွာလာတနည်းနည်းပဲအဲ့တော့သူ့ဘကဒီ ဒီသုံးခုသူညာထဲမှာပေါ်နေပေါ်နေတော့ဒိဋ္ဌိဆရာကြီး6ယောက်ရှိတယ်သိန်းစီတို့နော်မဂရီကောသလပုရဏကတ္တဗတယ်ဆိုတော့ဒိဋ္ဌိဆရာကြီးတွေ तू ကသွားသွားပြီးဥက္ကမမေးတယ်ဒီသုံးချက်ကိုမှန်ပါပါဘုပုဂ္ဂိုလ်တွေကလဲလဲကိုမဖြေနိုင်ဘူးလဲလဲကိုမဖြေနိုင်တဲ့သူစိတ်ထဲမှာကောရမဖရာတော့မေးမယ်မေးတော့မေးခြင်းမေးခြင်းပဲ तू ကငယ်သေးတယ်အမလေးအတော်သားကြီးနေတာ ဘောရမဘုရားငယ်သေးတယ်အဲ့ဒါဟိုဒိဋ္ဌိကြီးတွေကတော့ဘုရားတွေကြီးတာကိုဗျဘုရားမဖြစ်ခင်ကသူတို့ဘုရားလုံနေတဲ့လူတွေရိပ်မိဗလားအဲ့ဒါသူစိတ်ထဲမှာဒီဘုရားဒီပုဂ္ဂိုလ်တွေကတော့မေးလို့သူမေးတာကျင်နှလောက်ဖြေမှုမရဘူးဘောရမဘုရားကိုလည်းမေးတော့မေးကျင်တယ်မေးပင်မဲ့လည်းဟိုဘုရားတွေလောက်အသက်ကြီးတာမဟုတ်တော့သူကဘုသူတာနဲလိုက်ဦးမယ်ဒါကြောင့်ဒီပု္ပ္ပာသုံးခု तू မမေးသေးဘူးအမလေးတော့ကြီးကျယ်နေတာ ဓမ္မတို့သာဝသာကတော့ကြည်ကျယ်နေတယ်ဆိုတော့ရိမ့်မိပဲနောက်ကြတော့ဘုရားကလည်း45ပါပြည့်ပါရဲ့တက်တော်ကလည်း80 80ပြည့်ပြီးတော့အင်းချင်းပင်မန္တမင်းတို့နေရာမှာအင်းချင်းပင်နေကြတဲ့မှာဘုရားပြိဋိဘံစံတော်မယ်ဆိုတာသူကြားတယ်။อืมငါလည်းပု္ပ္ပာသုံးရက်ကလည်းရှိသေးမေးကြ။ဘောရမလည်းငယ်တယ်တော့ငါမမေးပဲထားခဲ့တာတော့ကြားပြီ။ ခုတော့လည်းပြိဋိဘံစံနှံမယ်လို့ကြားတယ်မမေးလိုက်ရင်ငါကတော့ဒုက္ခဖြစ်တော့မှာပဲမမေးလိုက်ရဘူးကောရမလည်းပြိဋိဘံစံသွားပြီငါမမေးလိုက်ရဘူးဆိုရင်ငါတန်သေးကငါဝိဇိကိစ္စနဲ့ငါခရကြီးရဲ့ဥပါဒံသူဟာသူဘဝင်မြင်နေတာမှန်ပါဗျာအဲ့တော့ဒကာရမတွေကလည်းမှတ်ပါဒီဟာအမှန်တန်ချက်ကောင်းလို့ပြောပါတယ်ဘုရားကလည်းဒီပုဂ္ဂိုလ်မှမချွတ်ရသေးဥက္ကမောပရိနိဗ္ဗာန်ကိုမဆံဘူးမှန်ပါပါဘုရား သူမချွတ်ရသေးရင်မဆန်သေးဘူးစောင့်ရမယ်အဲ့တော့တရားဓမ္မတွေကတွေးကြ။အော်သေမာတောင်တားပြီးစောင့်တယ်ကိုလို့မဆိုလိုက်ဘူးလား။ဘုရားသေမာတောင်တားပြီးစောင့်စောင့်ပြီးဒီကာလနေတယ်ဆိုတော့အဲ့ဒါမှတ်ထားကြတဲ့ခမည်းတော်ဝိပဿနာရှုပြီးဒီကာလဥမာသေမဝေဒနာလာတယ်ဆိုကြသူလူတိုင်းပဲသေမဝေဒနာတော့လာမှာပဲ။အဲ့ဒီဝေဒနာကိုဖြစ်ဖြစ်မြန်ရှုပြီးဖြစ်ဖြစ်မောအောင်ရှု။ ဖြစ်ပြအဆုံးရှုသွားလို့ရှိရင်ဖြင့်နိဗ္ဗာန်မြင်တယ်လို့ရှိရင်သိကိုမသိဘူးစောင့်လို့ရဘုခမောင်ရိပ်မိအသေးကိုတားနိုင်တယ်ဒကာရမတွေသဘောပါအသေးကိုတားနိုင်တယ်တဲ့အသေးကိုကြည်စမ်းတဲ့ဥပါရံ၃လတည်ပြီးစောင့်သူ့ပါသူ့ပါ သူ့ဘာကညံမြင်မှုပြသူကလည်းစခန်းကခုနကပြောတဲ့အတိုင်းကြီးနေတာဥပါဒံကြားပြီးပြီမကြည့်ဘူးလားကြည့်ပါဗျာဘောရမဘုရားငယ်တယ်တဲ့မေးချင်မှုတဲ့သူမေးဖို့ရဒီပြန်ဒိဋ္ဌိဆရာဒီပြန်ဘုရားတွေအကုန်မေးပြီးပြီတဲ့ကျင်းနှလောက်တော့မဖြစ်နိုင်ကြပါဘူးတဲ့ဘောရမဘုရားမေးမှကျန်တဲ့ငယ်သေးတယ်ဆိုပြီးငယ်ငယ်နဲ့ဆိုင်လာတယ်နည်းသလားဗျာပြီးတော့လည်းဘုရားကလည်းသိတယ်ဒီသူ့ဘာငါချွတ်မှကြွမှာငါကလည်းသုံးလရှိပြိဋိနိဗ္ဗာန်ဆာမှာသူ့မချွတ်ရသေးလို့ရှင်ပြိဋိနိဗ္ဗာန်ဆာလုံးဖြစ်သေးဘူးဆိုပြီးတော့ သုံးလတည်းတွေဝေဒနာနုပါဒနာရှုပြီးတယ်ခန္ဓာကိုယ်ကြီးကိုဖလသမဘဆိုတဲ့နိဗ္ဗာန်ကိုအောင်ပြုနေတဲ့ဉာဏ်နဲ့ချုပ်ဆက်ထားခန္ဓာကိုယ်ကြီးဖေရောဖျက်မကြရရင်းမိဗလားအဲ့ဒါခမရတော့လှုပ်ထားတဲ့အလုပ်ဟာမသေးဘူးဆိုတာမှတ်ပါမှန်ပါဗျာထမြောင်သာလှုပ်ပါမှန်ပါဗျာဖြစ်ဖြစ်တင်မြင်ပြီးဒီကလာနိဗ္ဗာန်အောင်ပြုဖလားသမဘသာဝင်စားနေဖလားသမဘအတွင်းမှာဥပါဒေမသေးကောင်းဘူးမှန်ပါဗျာဥက္ကမောင်ရိမ့်မိရိမ့်မိပါ ဒါခင်ဗျားတို့နိဗ္ဗာန်အောင်ပြုနေနိုင်လို့ရှိရင်သေရမသေရမသေရဘူးအဲ့ဒါနဲ့ဘုရားကခန္ဓာကိုယ်ကြီးဒုက္ခနာကိုယ်ကြီးဖရိုဖရဲမကျဲပဲနဲ့နေအောင်ဖရသမဘာနဲ့ချုပ်ထားတပည့်ကြသူ့ပါဆောင်သူ့ပါတယ်မရုဆောင်သူ့ပါဆောင်ကဲဒါဖြင့်ခင်ဗျားတို့လောက်ထားတဲ့တရားဟာဖြင့်သက်တမ်းတားနိုင်တယ်ဆိုတဲ့အိဗယ်ဥပါဒံတို့ရှင်းသွားပြီရှင်းပါပါ သေခြင်းတရားတော့မလွန်နိုင်ဘူးပေါ့ဗျာတားရုံတော့ရတာပေါ့သေခြင်းတရားတော့ဘုရုမမလွန်နိုင်ဘူးမရဏဓမ္မမရဏနာတိတော့မလွန်တော့မလွန်နိုင်ဘူးပေါ့မလွန်နိုင်ပေမဲ့လည်းတားလို့ရမှန်ပါဗျာရှင်းမလားရှင်းပါပြီတားလို့ရပါတယ်တဲ့ဘာနဲ့တားတော့ဖလားဓမ္မဘာနဲ့တားဘာရမတို့ဘာနဲ့တားကြမလားဖလားဓမ္မဘာဆိုတာကတခြားမှမဟုတ်ပဲနိဗ္ဗာန်အောင်ပြုနေတာဖလားဓမ္မဘာကြီးမှန်လားမှန်ပါဗျာသဘောကျမှန်ပါဗျာဥက္ကမောင်နေရကြရပါဗျာ ကဲဒါဖြင့်ဒကာဓမ္မသူ၃လတိတိစောင့်ဖို့ကလည်းအမေးကိုမလာဘူးမလာရမဲ့လေဥက္ကမောင်စောင့်ရလိမ့်မယ်မှန်ပါပါဗျာဒီပုဂ္ဂိုလ်သူများချွတ်လို့လည်းရမှာမဟုတ်ဘူးမှန်ပါပါဖယားနဲ့မှကျွတ်တောင်းမှဝင်ရမယ်ဖယားဝင်နေရလို့မှတ်ထားကြမှာရှင်းမလားအဲ့တော့တရားဓမ္မတွေဒီဘုန်းကြီးကပြောကြတာကဩဖယားဝင်နေရတဲ့ဒုံပါဘူးဆိုတော့သေချာတော့ဖယားဝင်နေရကအစမှပြင်ဆွဲကြီးအဆုံးမှဒီသူပါ ဒါငါလူကုန်ပြီတဲ့ကျန်တဲ့ပုဂ္ဂိုလ်သူ့ဆရာနဲ့သူချွေ့ရလိမ့်မယ်သဘောပါဗလားဘုရားဝိနည်းဟာသူ့ဘအဆုံးပဲကဲဝရင်ကျေနပ်ပါလားကျေနပ်ပါဗျာအဲ့တော့ဒါကျန်တာတွေကောလို့ဆိုကျန်တာသူများဝင်နေရသူများချွတ်လိုက်မယ်တဲ့ငါဆိုင်နေပုံမျိုးငါရှိလို့ကြွမှာမဟုတ်ဘူးတဲ့သူ့ဆရာနဲ့သူတွေ့မှာကြွမှာမှန်ပါဗျာရိမ့်မိဗလားရိမ့်မိပါဗျာဘာလဲတော့ကဲဒါဖြင့်ဒီဓမ္မတွေကဩတို့ဆရာနဲ့တို့နဲ့ ဒီလိုသွားရမှာကိုဆိုတာဆုမဲ့ရှာပြီးလှုပ်သလုံးဘုရားဆောင်မနေနဲ့ဘုရားကလည်းမဆောင်ပါဘူးခင်ဗျားတို့ဆောင်သေးလားဆောင်ပါဘူးနောက်ဘုရားခင်ဗျားတို့ကကြိုးဆောင်ဝင်မဲ့လေသူ့ဝေနေရမဟုတ်ဘာကုန်ပါဘူးစိတ်သက်ချပါပါမပါဘူးတဲ့အကဲဝေနေရဖြစ်စေအောင်တော့ဒီတရားတွေကဝိပဿနာလုံးလုံးမထားဘူးလေဘာဟောမှမသိဘူးမှန်ပါပါပါနိုင်မလားမပါနိုင်ပါဘူး ကဲဥက္ကမောရိပ်မိလားရိပ်မိပါကဲဒါဖြင့်ခင်ဗျားတို့ရှုနေတဲ့တရားသက်တမ်းကိုလည်းတားမြစ်နိုင်တယ်ဆိုတဲ့အဓိပ္ပာယ်ရှင်းသွားပါရှင်းပါပါအဲဖလားသမဘာနဲ့ချုပ်ဆက်ပြီးဒီကလာဒီသူဘကိုဥပါရနဲ့သုံးလတည်းဒီစောင့်မှန်ပါဗျာကိုကလည်းမလာဘူးမလာဘူးဘုရားကတော့သိတော့သိတယ်အာဒီကောင်းတော့ငါပြိနိဗ္ဗာန်ဆံဃာนี่ချိန်မိုင်းမှလာမှာပဲဆိုတော့သိတယ်မှန်ပါကဲဥက္ကမောကြီးမှန်ပါဘယ်ချိန်လာမှာလဲချိန်မိုင်းမှလာပါ အဲ့ဒီမှာရှင်အနန္ဒာကသူကလည်းဘုရားရပြိဋိမဆန်တော်မှာနေဝင်ဆန်တော်မှာအာယုန်တက်လို့ရှိရင်ပြန်လုံးလုံးဝิญဉ်ချုပ်တော်မယ်အဲ့ဒီတင်ကဲဘောရမဘုရားလည်းအဲ့ဒီအင်းချင်းမိန်မျိုးကြားမှာပြိဋိမဆန်မယ်လို့ကြားပြီဆိုတဲ့ကအဲ့ဒီရောက်နေတာကိုသူသိနေပြီဗျကဲဒါပြန်ဥက္ကမောမခက်လားဟမ်ခိုးကတော့မဆောင်ဘူးဆိုရင်မခက်ဘူးလားသူခက်ပါဘူး အဲ့ဒါနဲ့ပဲသူသွားတယ်သွားတော့ရှင်နာမွန်ရဘူးလူမာရေးကြီးနေတယ်နေရင်ဘုရားကနေပြီးဒီကလာညီရဏနာသူ့ဘဖွင့်ပေးလိုက်กว่าဒါစောင့်နေတာဝုသူရှင်းပြီဗလားသူ့ဘဖွင့်ပေးလိုက်ဘာกว่าမတားပါနဲ့ဆိုတော့ဘုရားညောင်ဆောင်မှာပြိဋိမဆံမလို့ဝန်တွေဘာတွေလျှောလို့နေတဲ့အချိန်မှာသူသွားပြီးတော့ဘုခမောင်မဲတာပဲမဲတော့ခொနဲ့က၃ရက်မဲတာပဲ ကောင်းကင်မှာဂေါရမဗျာတဲ့ရှင်ဗျာငယ်တယ်လို့မမေးပဲထားတာအခုတော့ပြိဋိဘံဆံမယ်ဆိုတော့မမေးလိုက်ရမှာဆိုလို့လာမေးတာသူကနိဗ္ဗာန်ရချင်တော့မဟုတ်သေးဘူးမမေးလိုက်ရမှာဆိုလို့လာမေးတာပါတဲ့အရင်တော့ကသူဟာတဲ့ဆိုင်းလာခဲ့တာကြာပါပြီတဲ့ဂေါရမဗျာကလည်းဖရာတဲ့အငယ်ဆုံးဖြစ်နေတော့မေးလို့ဒီပု္ပ္ပာဖြေနိုင်မှာမထင်ဘူးအခုတော့ပြန်ပြိဋိဘံဆံတော့မယ်လို့ညောင်ဆောင်ပေါ်ရောက်ပြီးကြားလို့ဖရာကလာခဲ့တာမမေးလိုက်ရရင်သူဒုက္ခ သူ့မှာဒေါမနတာဖြစ်နေမှာဆိုလို့လာမေးရပါတယ်လို့အမခတ်တင်းတင်းမှလာတယ်သဘောပါကြလားပါပါဗျာအဲ့ဒီတည်းမှကဲမေးကွမေးကွဘုရားလည်းပြင်းနေမှာဆံတော့မေးပါကွဆိုတော့မှသူမေးတာကောင်းငင်များခြေရာကောင်းငင်သွားတဲ့ပုဂ္ဂိုလ်တွေခြေရာများထင်ပါသလားဒကာဓမ္မတို့ဘယ်နဲ့ဖြေပါကောင်းငင်သွားတဲ့ပုဂ္ဂိုလ်တွေခြေရာနဲ့ခင်ဗျားလည်းအဖြေပဲပေးပါတော့ဘယ်နည်းနဲ့ထင်မလို့မြတ် ကောင်းငင်မိုက်သွားတဲ့ပုဂ္ဂိုလ်ခြေရမထင်နိုင်ဘူးရိမ့်မိဗလားအဲအကတိဝဗရဏတိသမဏောနတိဘာဤတဲ့ဒီဂေါရမဘုရားသာသနာဂေါရမဘုရားသာသနာဆိုတာခင်ဗျားတို့နှစ်ကိုသွားမိဘူးနဲ့နော်လွယ်ကုန်မှာဆိုတဲ့ဥပါတဲ့သာသနာဆိုတာကအာနောက်2000လေးရကြောကြောကြံသေးတာပဲလေအဲ့ဒါကြီးသွားယူမနေနဲ့အဲ့ဒါနှစ်ခေါ်တယ်သာသနာမဟုတ်ဘူးသာသနာဆိုတာကအခုဖြစ်ပျက်ရှုဟုတ်လားဒီအဆုံးမပဲ သာသနာခေါ်တာမှန်ပါသာသနာဆိုတာနှစ်ကိုခေါ်တာလားဆုံးမကိုခေါ်တာလားဆုံးမကိုခေါ်တာအဲဒါဖြင့်ဒကာရမတို့ခင်ဗျားတို့ကနှစ်တွေသာသနာလုပ်နေတာသေချာလွဲတယ်နော်မှန်ပါသာသနာဆိုတာဘာပါလဲအဆုံးမဘုရားသခင်ကိုရမကြီးဟောကြားထားတဲ့တရားတိုင်းကျင့်ကြံကြဆိုတဲ့အဆုံးမရှင်းမလားအဲ့ဒီအဆုံးမဘာခေါ်ကြမလဲအေးဒါသာသနာလို့မှတ်လိုက်ကြသပါတဲ့ အဲ့တော့ဘုနဲ့ကတင်နာဘကကောင်းငင်မှာခြေရရှိပါသလားဆိုတော့ဘယ်နဲ့ဖြေကြတော့မရှိပါဘူးအရှင်ဘုရားသာသနာမှတပါအရှင်ဘုရားအဆုံးမမှတပါခုနကဒိဋ္ဌိကြီးဒီဘုရား၆ဦးတည်းရှိသေးတယ်မဟုတ်လားအဲ့ဒီအရှင်ဘုရားအဆုံးမမှတပါတပါသောဒိဋ္ဌိတို့သာသနာတော်မှာဆုံးမတဲ့တရားများဟာသောတာပန်သရကအနာဂံဖြစ်နိုင်ပါရဲ့လားလို့မေးတာအဲ့တော့သူကငါဘုရားရဲ့အဆုံးမမှတပါ ကျန်တဲ့အဆုံးမဟာသောတာပန်သရဂနာဂံယန္တာနိဗ္ဗာန်ရောက်ကြောင်းတရားမဟုတ်ဘူးကွာဥက္ကမောင်ရိပ်မိလားရိပ်မိပါဘူးဥပဒေငါရိပ်မိရိပ်မိပါဘူးဥပကမဲလို့ဖြေတာနော်မှန်ပါဗျာအဲ့ဒါကိုတရားဓမ္မတွေအခုဘုန်းကြီးများဟောနေတာဘုရားကြီးအဆုံးမကြီးပဲမှန်ပါဗျာဒီဆုံးမအတိုင်းခမည်းတော်ကလိုက်နာကျင့်ကြံကြိုးကုပ်အားထုတ်လို့ရှိရင်ဖြင့်ခမည်းတော်လိုရှိတဲ့ဒုက္ခခတ်သိမ်းကင်းခြင်းနဲ့နိဗ္ဗာန်ရောက်မယ်နော်မှန်ပါဗျာ1500ကိလေသာအပူဓာအလောင်ဓာတ်တွေသိမ့်တဲ့အရက်ကို ရောက်မယ်တဲ့ဒုက္ခခတ်သိမ်းခြင်းချင်းနဲ့ရှိရောကိလေသာခတ်သိမ်းခြင်းနဲ့ရှိရောရောက်မယ်ဆိုတာသဘောကျအဲ့ဒါခင်ဗျားတို့ဘာမှပူစရာမရှိဘူးဘာမှပူစရာမရှိဘူးအခုဘုန်းကြီးပြောနေတဲ့အဆုံးမှာအတန်ရုပ်ပါဠိတော်အဓမ္မဝရပါဠိတော်ဘာနာသပါဠိတော်ဒီလိုပါဠိတော်ကဟာဒီဆုံးမတယ်ဒါဖះဆုံးမကြီးပဲတရားဓမ္မတယ် အဲ့ဒီဆုံးမတိုင်းခင်ဗျားတို့ကခွန်ကြီးပြောတဲ့အတိုင်းသာလိုက်နာကျင့်ကြံကြဲကိုလို့ရှင်သောတာပန်သရကအနာဂံရမ်းတာဘယ်အခါမဆိုဖြစ်နိုင်တယ်မှန်ပါပါဗျာတပည့်ကြဘယ်အခါမဆိုဖြစ်နိုင်တယ်လို့ဆိုတော့သိကြပါလားသိကြပါဗျာဝိကမောသိကြပါလားသိကြပါလားဩော်ဒါဖြင့်ဆုံးမတဲ့ဆရာကဖြင့်မလိုပါဘူးမလိုပါဘူးမလိုပါဘူးဗျာလိုက်နာမဲ့ပုဂ္ဂိုလ်လိုချင်လိုလိမ့်မယ်မလိုပါဘူးအဲကိုလိုလို့ဖြစ်တာတော့ဘုန်းကြီးများကမတတ်နိုင် မှန်ပါဗျာဆုံးမရတာကတော့ပြန်သောတော်ပန်သရဂနာကယန္တာဖြစ်နေတယ်ဆုံးမကြီးဆုံးမမှန်ပါဗျာအဲဆုံးမတဲ့အတိုင်းလိုက်နာပြီးခမည်းတော်ကဒီနေ့တိုင်းသာလောက်ကြမယ်ဆိုရင်တော့ဖြင့်ဘုရားမရှိတာလည်းခမည်းတော်နဲ့မဆိုင်ဘူးမှန်ပါဗျာဘုရားရှိလို့จิตတမ်းဝင်တာတွေတပုံကြီးပေါ့ဗျာမှန်ပါဗျာဘုရားရှိရနဲ့လေမှန်ပါဗျာအဲ့တော့ဓမ္မတွေရှင်ဘုရားသာသနာမှတပါးတပါးသောသာသနာမှာသောတာပန်သဂရကနာဂံယန္တာဖြစ်နိုင်ပါရဲ့လားလို့သူ့ဘက်ကမေးတယ်မဖြစ်ဘူးကွာ ငါဘုရားဆုံးမသွားတယ်သောတာပန်သရဂနာကရဟန္တာဖြစ်နိုင်တယ်ရှင်းမလားရှင်းပါပါကဲဒကာဓမ္မတွေဥပါရဏတို့ဥက္ကမောင်တို့ဒကာသစ်တို့ဘုရားရွှေတို့အားငယ်ကြရှိရဲ့မရှိပါဘူးဗျာသိကြပါလားသိကြပါဘူးဗျာကဲဥကသိကြပါဘူးသိကြရင်မဟုတ်လားမှန်ပါပါအားငါကြီးပေါ့ကွာအချိန်လွန်ပေါ့လို့ဒီလိုစင်ကြယ်မလဲလိုက်ပါနဲ့မှန်ပါပါအဆုံးမလိုက်နိုင်ရင်ဘယ်ကြီးသောငယ်သောလူရဲမှုဖြစ်မှာပဲမှန်ပါပါ ရှင်းမလားရှင်းပါပြီအဆုံးမကိုသာဘုန်းကြီးတို့ဓမ္မတွေကလိုက်နာကြပါဟောဒီဝေဒနာကိုဒီလိုရှုกว่าစိတ်ကိုဒီလိုရှုกว่าရှုဆိုတဲ့တိုင်းလားရှုနေခင်ဗျားတို့မနေ့ကရှုတဲ့တိုင်းရှုနေမက်ကသူ့ဟာသူဆောင်သွားတာပဲမှန်ပါဗျာမနေ့ကတရားနဲ့ဥက္ကမောင်ဆက်မိဘူးလားဆက်မိပါဗျာအဲ့ဒါအဆုံးမဆိုတာဒီရှုနေတဲ့လို့ဆိုတာမှန်ပါဗျာသီလဆောက်တည်ပြီးဒီကာလသီလမပြတ်အောင်ထားပြီးဒီကာလဥပဒနာသာရှုနေဥပဒနာမက်ကလောကုတ်တရားမဲ့ဖြစ်အောင်ဆောင်သွားမှာပဲမှန်ပါဗျာ သေချာကြပါသေချာပါဗျာဒါပြန်အာမြငယ်ကြရှိသေးလားရှိပါဗျာဩတို့ကဘုရားစုစုနဲ့လွဲခဲ့တယ်ထင်ဂေါရမနဲ့နောက်ဆုံးမေလွဲရတယ်ကိုကျိုးနေတာပဲလို့မောင်းမေပါနဲ့မှန်ပါဗျာကိုကျိုးနေတာပဲလို့မောင်းမေလဲသူ့ပါဝကကပြင်စွဲကိစ္စအခုပြောတဲ့သူ့ဘအဆုံးကိုဗျာမှန်ပါဗျာ သူ့နောက်မှာကျွတ်တန်းဝင်လိုက်တာတွေဥက္ကမောင်နည်းသလားဗျမနည်းပါဘူးဟမ်တေယိုကျွန်းမှာဝင်လိုက်တာအိန္ဒိယမှာဝင်လိုက်တဲ့ဟမ်ဓမ္မသောကလက်ထက်မှာကျွတ်တန်းဝင်လိုက်တာသူ့တာဝကတွေဟုတ်သေးရလားဗျဟုတ်ပါဘူးသိကြဘူးလားကဲအဲ့ဒါတွေထောက်ကြည့်တော့မှဒကာဓမ္မတွေကဩတို့ကတော်တော်မိုက်ခဲ့တယ်ဒါကြောင့်ဘုရားဆူဆူလွဲခဲ့ရတာ တို့တော့ဖြင့်ကိုရုံးနေဖို့လို့ဘာမှခင်ဗျားတို့ဝန်မနေနဲ့သူ့ဆရာနဲ့သူကြွတောင်းဝင်လိမ့်မယ်လို့ဟောပြီးခဲ့တယ်မှန်ပါဗျာရှင်းမလားရှင်းပါဗျာကဲပု္ပ္ပာဘယ်နှခုပြေသွားပါလဲကောင်းငင်မှာခြေရရှိပါသလားရှိပါဘူးသင်္ခါရတရားမြဲတယ်လို့ရှိပါရလားရှိပါဘူးအဲဒီဘုရားသာသနာမှတပါးတပါးသောသာသနာသောတာပန်တရာကနာဂံယန္တာဖြစ်နိုင်သလားမဖြစ်နိုင်ပါဘူးဗျာကဲသင်္ခါရတရားတတိယချက်ကသင်္ခါရတရားများမြဲတယ်လို့ရှိပါသလားလို့မေးလိုက်ပြန် ကဲတရားဓမ္မတွေဘယ်နဲ့ဖြစ်မမြဲပါဘူးဒါသင်္ခါရတရားလေဗျာမြဲလားမမြဲပါဘူးသင်္ခါရတရားဆိုတာခင်ဗျားတို့ခန္ဓာ၅ပါးလို့ငကိုအစိုးရသင်ထားမြဲပါရဲ့မမြဲလို့ကောတရားဓမ္မတို့ရာခဏခဏပြောင်းလဲရတာနဲ့ရွှေ့လဲရတာနဲ့တော်ကြရတာနဲ့တော်ကြရတာပြောက်ရတာနဲ့အင်းပြောက်တဲ့ဝေဒနာပေါ်လိုက်ရတဲ့ဝေဒနာပေါ်လိုက်ဟုတ်လားဆာတဲ့ဝေဒနာပေါ်လိုက်ဝါတဲ့ဝေဒနာပေါ်လိုက်ဘယ်မြဲတာကိုပါသေးလားညောင်းတာပေါ်လိုက်အညောင်းပြောက်တာပေါ်လိုက် မြဲတာမရပါသေးတာမျက်စိနီးလာတာပေါ်လိုက်ဖြူးလာတာပေါ်လိုက်နားလေးကလေးသွားတာပေါ်လိုက်ကြီးလာတာပေါ်လိုက်ဒါတခဏငါးပါးမြဲသေးရလားမမြဲပါဘူးအဲ့ဒါခမည်းတော်စိတ်ကလေးလေမမြဲတာကိုကိုဟာကအကျမ်းမမြဲတာပြောတော့အမှုမမြဲတာကတော့ဖြင့်ခမည်းတော်စိတ်ကလေးစိတ်ကူးလိုက်ပျောက်သွားလိုက်စိတ်ကူးလိုက်ပျောက်သွားလိုက်ဒီလိုရောမရှိဘူးလားရှိပါဘူးဝေဒနာလေးလည်းဟိုကပေါ်ဒီကပေါ်ပျောက်သွားလိုက်ပျောက်သွားလိုက်မရှိဘူးလားရှိပါဘူးအဲ့ဒါသင်္ခါရတရားတွေမမြဲတာဗျမှန်ပါဘူး သဘောကျမှန်ပါဗျာသင်္ခါရတရားမြဲလားမမြဲပါဘူးဘာမြဲမလဲတကဒီဘာဓမ္မတွေဒီမှာဘုန်းကြီးကပို့တော်ဟောတာမှန်ပါဗျာဒီကြောင့်တရားလေးပါရှိမှန်လို့ခန်းနေရတာမှန်ပါဗျာခင်ဗျားတို့ကိုယ်ပိုင်ကိုယ်ဆိုင်ဒီထက်ပါရလားမှန်ပါဗျာဒါဖြင့်သင်္ခါရတရားမြဲနိုင်ပါမမြဲပါဘူးသိကြပါလားသိပါပါအဲသင်္ခါရတရားဘယ်တော့မှမမြဲဘူးလို့ခင်ဗျားတို့ညာလေးနဲ့တဲ့ပြီးတာရှုနေကိုယ်စိတ်ကိုရှုကိုယ်ဝေဒနာကိုရှုကိုယ်ရုပ်ကိုရှုကြိုက်တာရှုမမြဲတာ तू ကပြောလိုက်မယ်မှန်ပါဗျာ မမြဲတာခန္ဓာကပြောလိုက်မလားမမြဲတာဘယ်သူကပြောမလဲရှင်းမလားရှင်းပါပြီဒါနဲ့မေးသေးတယ်ဥက္ကမောင်ကြီးနော်မှန်ပါပါနောက်ဆုံးပိတ်ဒီပု္ပ္ပာသုံးခုကတော့ပြီးသွားပြီထားပါလားမှန်ပါပါနောက်ဆုံးပိတ်သူမေးရတာကဥပဒေသိမှတ်ဆရာကမှန်ပါပါဩအရှင်ဘုရားကလည်းအခုအင်းင်းမွေမျိုးကြားမှာပြိဋိဘံစံတော့မယ်အရှင်ဘုရားမရှိလို့ရှင်အရှင်ဘုရားသာသနာအရှင်ဘုရားရုပ်သိမ်းသွားတာလား ဘလို့မေးချက်ပိုင်မှန်ပါဗျာယန္တာတွေသောတာပန်သရအနာဂံဆိုတော့အကုန်ပြောင်းရမှာလားအာဣမေရှာသူပါရဘေကုတမဝေရေယံအတုံညောလောကောရန္တိအတ္တသူဆရာနဲ့သူလူကြီးနဲ့ငါဟောတဲ့တရားတွေဆက်ဟောပြီးနေမယ်ဆိုသောတာပန်သရကနာကငါပြိနိဗ္ဗာန်ဆံလို့ဘလောက်ကြာကြာရှိတယ်ကွာသိချာဟောတာပဲမှန်ပါဗျာဒုက္ကမောရိပ်မိရိပ်မိပါဗျာ ဥပါဒံကဲကျွတ်တို့အားကိုးလောက်ပါလားအားကိုးလောက်ပါဗျာဒါဖြင့်ဒကာရမတွေကိုယ့်ပေါ်မှာသာမှီတော့တယ်နော်မှန်ပါဗျာအဆုံးမကလည်းဒီဆရာဆုံးမနေတယ်ဒီဆရာဘုန်းကြီးဆုံးမနေတာဒကာရမတွေသိတဲ့တိုင်ဥက္ကမဘာလေးတွေကလွယ်ဆုံးမတာဟုတ်ပါဘူးဟုတ်ပါပါဗျာဘုရားဟောကြည့်ပါမဟုတ်လားမှန်ပါပါအဲဘယ်ဟောဒီဆုံးမပြီးဒီကရနေတော့ဒီဆုံးမရှိနေဘယ်တော့မှသောတာပန်သရဂါအနာဂံယန္တာမစိတ်ပါဘူးကွာ အမြဲတမ်းရှိပါတယ်လို့မပြောဘူးလားပြောပါပါသမာဝေရုံနဲ့ကျင့်တဲ့ပုဂ္ဂိုလ်ကသာကောင်းကောင်းမွန်မွန်ကျင့်ကြမယ်ပြောဆိုတဲ့အတိုင်းကျင့်ကြမယ်ဆိုဘာမှပူစရာမရှိဘူးရမှာကြီးပဲရှင်းမလားရှင်းပါပြီဒါဖြင့်ဓမ္မတို့ဒီသူ့ဘာကျွတ်တို့အတွက်ပါမေးသွားတဲ့အိဗေရမှန်ပါပါဟုတ်ပါကျွတ်တို့အတွက်ပါမေးသွားပါဗျာအဲရှင်ဘုရားမရှိသာနာလုံးဝသောတာပန်သရဂနာကမရှိတော့ဘူးလားဆိုတော့အိုးသူ့ဘာပဲဆိုသူ့ဘာရံ ဣမေပုဂ္ဂိုလ်တွေသည်တဲ့တမန်ကောင်းစွာဝါမက်ခင်လို့ပေါ့ဗျာမှန်ပါဝေရေယုံကောင်းစွာကျင့်နေကြဂုံညာရဟန္တေယန္တာတို့မှာအတုံညောဘယ်ခံမှမစိတ်သည်အတ္တဖြစ်ရ၏ဘယ်ခံမှယန္တာမစိတ်ပါဘူးကွာဆိုသတ္တဗံပါသွားပြီမှန်ပါပါမပါသေးဘူးလားမှန်ပါပါကိုင်းဒါဖြင့်ဒကာရမတို့ခမည်းတော်အတွက်ပါသူ့ဘာကမေးသွားတယ်ဆိုတဲ့အိဗယ်ကိုရှင်းတော့ရှင်းပါပါအဲ့ဒါဖြင့် ကိုကအငယ်စရာဟင်မှန်ပါနှလုံးမသားစရာရှိသေးလားမရှိဘူးအငယ်စရာနှလုံးမသားစရာကတော့ခမည်းတော်ဘာမှမရှိဘူးခင်ဗျားတို့ကိုယ်တိုင်ပြင်းတာနဲ့ပြင်းတာပေါ်မှာမှီရင်တော့မပြောတတ်ဘူးသဘောကျလားခင်ဗျားတို့ကိုယ်တိုင်ပြင်းတာကတမျိုးပြင်းတာကလည်းရှိသေးတယ်ပြင်းတာတော့ဘုန်းကြီးကကူပေးနိုင်တယ်ပြင်းတာတော့မတတ်နိုင်တော့ဘူးရိပ်မိလားပြင်းတာတော့ ဥပေးနိုင်ပါတယ်တဲ့သံဝေကတရားဟောလိုက်လဲခင်ဗျားတို့မဖြစ်အောင်လာမှာပါပဲဟုတ်ဘူးလားဟာဘယ်လိုပင်ပြောပြောပြင်းတဲ့အချိန်ကများနေတယ်ဆိုရင်တော့ဖြင့်ဒါမတတ်နိုင်တော့ဘူးဒါရင်ဥပဘယ်ထဲကတောင်ဆိုတော့ပြင်းတဲ့ထဲကလားပြင်းတဲ့ထဲကလားပြင်းတဲ့ထဲပြင်းတော့ပြင်းပြင်းတဲ့ထဲနောက်ကရေဟရမတွေဒီတိုင်းပဲပြင်းတာကိုပူပေးနိုင်ပါတယ်ပြင်းတာကိုတော့ဖြင့် မတတ်နိုင်ဘူးဥက္ကမောင်ဒီလေးပဲရှင်းရတာရှင်းတာတော့ခမည်းတော်ကဘယ်တော့ပဲပါဠိနားမလဲလဲမြန်မာစကားနားမလဲလာခဲ့ကိစ္စမရှိဘုန်းကြီးရှင်းအောင်ပြောပေးမယ်ရှင်းတာကိုတော့အကုန်ကူညီပေးပါမယ်ရှင်းပြီးဒီကလာနားတော့လဲပါတယ်ပြင်ပြီးမလောက်တာကတော့ဖြင့်မတတ်နိုင်ဘူးရှင်းမလားအဲ့ဒါကြောင့်ဓမ္မတွေကိုယ့်အတွက်ကဘာပါလိမ့်မလို့ဆိုတော့ဖြင်းတာဆရာတာဝန် ပြင်းတာဆရာသမားအကူညီပေးမယ်ဟုတ်ကဲ့မောင်ကြီးပြင်းတာကြတော့သူ့ဟာသူအိရာတဲ့တင်ပြင်းနေတာဘယ်သူကလာကူနိုင်မှာတော့မကူနိုင်တော့ဘူးဟုတ်လားသူ့ဟာသူစင်ကြယ်လဲပြီးဒီကလာဟိုကရာသလေးဒီကနဲ့ထမင်းစားသလေးအိတ်ရှင်လာပြီလေးနဲ့ဒါတွေရှုပ်နေတာတော့မတတ်နိုင်ဘူးအေးပြန်အေးလို့ပူပြန်ရောပူလို့စောပြန်လဲမွှချုပ်ပြန်တော့ဘယ်ပြတ်နိုင်တော့ဘူးမတတ်နိုင်တော့ဘူးရိမ့်မိကလားအဲ့ဒါတွေကအမှန်ရှုပ်ပါတယ်တဲ့ဒါကြောင့် အေလွန်ပူဇော်စောစောမိုးချုပ်သာဝရုံနဲ့လောဝမှုပြုအံကိစ္စဆိုတဲ့ခင်ဗျားတို့လူမိုင်များအောင်းတဲ့ကြောင်ပြင်းတဲ့ဖြင်းတဲ့ကြောင်က16ကြောင်ရှိတယ်။ဘုရားအဲ့ဒါလည်းသိတယ်ခင်ဗျားတို့ရိပ်ပြီဗလား။ဘုရားကဒါလည်းသိတယ်။အေလွန်ပူလာစောစောမို့ချုပ်သာဝရုံနဲ့လောအောင်မှုပြည့်ပြီးစားပြုစားအခါဆွမ်းလို့စားဟုပါရမီကံရပြန်ဆွမ်းတဲ့နာစေကြပျောက်ဆနာ သောလတာသည်ပြင်းရပါလားခြုံကုန်းသည်ကို လူမများအောင်တဲ့ကြောင်16ကြောင်ရိပ်မိဗလားအေးရင်လည်းအေးကြောင်ခွေးတာပဲအေးသေးဒီနေ့တော့မလုပ်သေးဘူးပူပြန်တော့အမတက်ပေါ်ပါလားစောပြန်တော့မွတ်ချုပ်သွားတော့ဆာပြန်တော့ဝါတော့ဘင်ပါတော့ပါရကိုရှိသေးရလားလုံးချိန်ကိုမပါတော့ပါဘူးတရားဓမ္မတွေလုံးကုန်ပြီအဲ့ဒါဖះကဥက္ကမောင် အင်္ဂုတ္တပါဠိတော်သေချာဟောတာမှန်ပါဗျာသေချာဟောတာဒီကြောင့်နေခိုးလိမ့်မယ်မင်းတပည့်တွေသေချာစဉ်းစားသေချာပြောပြခဲ့တာရှင်းမလားမင်းကတော့ရှေ့လော်ပြီးဟောနေမင်းတပည့်တွေကြောင့်နေလျှောက်ခိုးနေတာရှင်းပြီဗလားကဲဒါဖြင့်ဆရာသမားကြီးစေနာမေတ္တာကိုလည်းခမရတို့ကထောင်းမြှာတော်အဖြစ်၎င်း ကိုယ်ကိုသနာတော်အဖြစ်လည်းကောင်းကြောင်ကိုတော့တတ်တာပါရှိမှန်ပါဗျာရိမ့်မိပလားဘာလို့ရမလဲကြောင်ကိုတော့တတ်တာပါရှိဆိုတော့ဘယ်ခင်ဗျားတို့ကပါမမပါတော့ပဲပဲရိမ့်မိပလားအမလေးတရားဓမ္မတွေတို့နိဗ္ဗာန်မရောက်တာဒုက္ခကတိငိမ့်တာတရားဘုန်းကြီးညံ့လို့လားတို့ကြောင်ကိုကောင်းလို့လားဆိုတာဝေဖန်ကြည့်ပါဦးမှန်ပါဗျာအတော်ဆိုးသွားပြီဗျာ ရှင်းပြီနော်ကောင်းပြီဒါဖြင့်ဒကာဓမ္မတို့တရားကိုပဲဒီသုဘယံကြီးကအခုကျွတ်တို့ကိုအကုန်အားပေးသွားတယ်မှန်ပါဗျာကောင်းငင်မှာခြေရရှိသလားဆိုတော့ဘယ်နဲ့ဖြေရှိပါဘူးဒီဘုရားသာသနာမှတပါတခြားသောအဆုံးအမတွေနဲ့သောတာပန်သရဂါအနာဂံဖြစ်နိုင်ပါရဲ့လားမဖြစ်နိုင်ပါဘူးဗျာသင်္ခါရတရားမြဲသလားတဲ့ မြဲပါဘူးဗျာ။ gain ဒါဖြင့်သင်္ခါရတရားမမြဲဘူးဆိုတာခင်ဗျားတို့ရှုရအောင်။မှန်ပါဗျာ။ဝေဒနာကြိုက်တယ်လို့ကဝေဒနာသင်္ခါရတရားပဲ။အဲ့ဒါမမြဲတာရှုနေ။စိတ်ကြိုက်တယ်လို့ကစိတ်ရသင်္ခါရတရား။အဲ့ဒါဘာလို့ကမမြဲဘူး။မမြဲဘူးတော့ရှုနေသူ့ဟာသူမက်ဖြစ်ပြီးသူ့ဟာသူဆောက်တော့မှာမမြဲတာသိတာမက်ပဲ။ရှင်းမလား။အဲ့ဒီလိုမမြဲဘူးမမြဲဘူးမမြဲဘူးတော့ရှုနေလို့ရှင်ပြင်စင်ကိကငါးခုမကရှစ်ခုမဖြစ်ပြီးဥက္ကမောင်မနေ့ကတည်းဆောင်းမှာပဲ။မှန်ပါဗျာ။အဲ့ဒါจิตတို့က ရောင်ကိုလွတ်ဖို့ပဲအရေးကြီးတယ်တရားပြကတော့ဖြင့်ရှင်းနေပြီမှန်ပါပါပြီးတော့ခေါင်းကသူ့ဘာယံကြီးကလည်းရှင်ဖျားရှင်ဖျားမရှိရင်သောတာပန်သာရကနာဂံယံကတွေသုံးသွားတယ်တွန်သွားတယ်ကုံသွားတော့နောက်မဖြစ်တော့ဘူးလားမေးတော့လေဟာဘယ်ခါမှဆူရှိတယ်မှန်ပါပါရောင်လွတ်အောင်ရောင်ကိုလွတ်အောင်မင်းတို့ဒီကားလို့ရှင်ကြိုးစားကြမယ်ဆိုဘယ်တစ်ခါမှဆိုကိုယ်ဒုက္ခသိတဲ့နိဗ္ဗာန်ရှိတာကြီးပဲမှန်ပါပါအဲ့ဒါနိဗ္ဗာန်ကိုလည်းတစ်ခါဟောတော့ဒကာဓမ္မတွေသိတဲ့အတိုင်း ဒီခန္ဓာနာကန့်နေတာမှန်ပါဗျာဒီခန္ဓာအဆုံးမှာပါရှိတယ်နိဗ္ဗာန်ပါအဲနိဗ္ဗာန်ကလည်းဝေးသလားဝေးပါဗျာအိုးစိတ်ဝိရိလည်းပဲရှုပ်ပြီးတခြားရှာလို့မတွေ့ပဲဖြစ်နေတာမှန်ပါဗျာသဘောကျဒါဖြင့်ဒကာရမတို့သင်္ခါရတရားဆိုတာခန္ဓာ၅ပါးကိုဆိုတယ်မှန်ပါဗျာအဲ့ဒါလေးကိုဘယ်တော့မှမမြဲတာလေးမြင်ကြည့်နေဟောပေါ်လာပြန်မမြဲဘူးဟောပေါ်လာပြန်ပြီဖြစ်ပြီးပြက်ပြန်ပြီဖြစ်ပြီးပြက်ပြန်ပြီလို့ရှုတာနေမှန်ပါဗျာ ဝေဒနာကြိုက်တယ်ဝေဒနာရှုနော်စိတ်ကြိုက်တယ်လူစိတ်ရှုဓမ္မနုပါဒနာကြိုက်တယ်လူကသစ္စာကြီးရှုနေသစ္စာကြီးရှုနေတာဖြစ်ဒုက္ခပြဒုက္ခကြီးရှုနေအဲဒီကဲဆိုရှုနေလို့ရှိရင်ဖြင့်သေသေးချာချာဘယ်ခါမှဆိုကိစ္စပြီးတယ်မှန်ပါဘူးအဲ့တော့သူ့ဘာမှာဒီဖះနာမှာ ထိုင်ပြီးကဟောပြိဋိဘံဆံကနီးနေပြီမနေ့လဲပြိဋိဘံဆံမယ်နေဝံကနီးလို့ရှိရင်တော့ဘယောကပြင်းလာပြီအဲ့ဒီကသူ့လည်း ဒါလေးသင်္ခါရသတ္တရဏဋ္ဌိกว่าသင်္ခါရတရားဟာဖြင့်ဘယ်တော့မှခိုင်တယ်လို့မရှိဘူးဆိုတော့အဲ့ဒါမင်းနှလုံးသွင်းလိုက်ပြီးတော့ဒီနာတဲ့နှလုံးသွင်းတာပဲဥပါဒင်ကမှန်ပါဗျာအနာဂန္တိတွေဗျမှန်ပါဗျာသင်္ခါရတရားအနတ္တလို့နှလုံးသွင်းလိုက်မှန်ပါဒါသင်္ခါရတရားမှန်ပါအဲဘယ်တော့မှမမြဲတာလေးမြင်လိုက်တာနဲ့ဒကာဓမ္မတို့ဖြစ်ပြမြင်လိုက်တာပါပဲအဲ့ဒါနဲ့သူအနာဂတ်ရိပ်မိပဲရိပ်မိပါ သဘောကျပြီ။ဒါခင်ဗျားတို့လှုပ်တတ်ပလား။လှုပ်တတ်ပါဘူး။အဲလှုပ်တတ်လို့ရှိရင်ဘယ်ချိန်မှဆိုသောတာပန်သရဂနာဂံယနာမဖြစ်နိုင်တဲ့အချိန်မရှိလို့ဆုံးဖြတ်ချက်ချ။မှန်ပါဘူး။ရှင်းပြီနော်။ကဲယနေ့ဒီရင်တော်ပါ။သာဓုသာဓု